2564ခုမြန်မာတက္ကရာ1382ခုပစုံလာဇန်17ရက်နေ့ယနေ့အင်္ဂလိပ်လို2ရက်5လ2020ခုနှစ်ဦးဇင်းတို့တရားတော်မှာပေါင်းသူတော်ကောင်းတို့တွေကဆုံလာပြည့်ဗုဒ္ဓနေ့ ဗုဒ္ဓပူဇဏီယပွဲတော်အကျိုးပေါ့နော်ဦးဇင်းတို့ဗုဒ္ဓဟူးနေ့မှလာပြည်နေရကြပါတယ်ဗုဒ္ဓဟူးနေ့ကျတော့ဦးဇင်းတို့တရားတော်မတွေနဲ့အချိန်အဆင်မပြေလို့ဒီနေ့ပဲဦးဇင်းတို့မဲဖို့မျိုးမှာလည်းဒီဩစတြေးလျနိုင်ငံသားတွေကဒီနေ့ပဲသူတို့လည်းကျင့်ပနေကြပါတယ်အကုန်လုံးအလုံး online ကပဲဗုဒ္ဓပူဇဏီယပွဲတော်ကြီးကိုကျင့်ပကြရတာပေါ့ခါတိုင်းနှစ်တော့ဦးဇင်းတို့မြို့လယ်ကောင်မှာ တောင်းဟောဆိုပြီးတော့ရှိပါတယ်အဲ့ဒီမှာဦးဇင်းတို့တန်ဃာတွေတမျိုးလုံးရှိသမျှတန်ဃာတွေအကုန်ကြွပြီးတော့ဗုဒ္ဓပူဇနီးယပွဲတော်ကြီးကိုလူတွေထောင်နဲ့တောင်းနဲ့ချီပြီးဦးဇင်းတို့နှစ်တိုင်းကျင့်ပါတာရှိပါတယ်ဒီနှစ်တော့ဒီ COVID-19 နဲ့အဲ့ဒါပူဇော်ပွဲကြီးမလုပ်နိုင်တော့အကုန်လုံးဒီလို online ကပဲပူဇော်ပွဲကိုလုပ်ကြပါတယ်ဒါကြောင့်မို့ဦးဇင်းတို့ကြောင်းဒီဩစတြေးလျဦးဇင်းတို့မြန်မာတက္ကသိုလ်မှာများတော့ဒီကမနက်ဖြန်ညပေါ့ တနင်္ဂနွေနေ့ညမှာပူဇော်ပွဲလုပ်ပါမယ်အဲ့တော့ဦးဇင်းတို့ဒီနေ့အမေရိကမှာရှိတဲ့တရားဓမ္မအပေါင်းတော်ကောင်းတို့တွေဒီလိုမြတ်စွာဘုရားသာသနာတော်နဲ့ကြုံတဲ့အခါကဆုံလာပြည့်ဗုဒ္ဓနေ့ဆိုတာဘာကြောင့်လောက်ရတယ်အထူးမြတ်ဘာလို့ဖြစ်တယ်ဆိုတာလေးကိုဒီနေ့အရင်ဆုံးဦးဇင်းဗုဒ္ဓရဲ့အကြောင်းအရာ ပြောပါမယ်ပြီးတဲ့အခါကျမှဗုဒ္ဓကိုပူဇော်တဲ့အနေနဲ့ဦးဇင်းတို့ဗုဒ္ဓနုဒ္ဓတိကမ္မထံ နောက်ပြီးတော့အာနာပါနကိုအခြေခံပြီးတော့ဝိပဿနာကူးတဲ့ဝိပဿနာကျင့်စဉ်ကြီးဒီနေ့မှာပဲဗုဒ္ဓဘုရားရှင်ဟာဒါအာနာပါနကမ္မထံကနေပြီးတော့ဝိပဿနာကူးသွားပြီးတော့နိဗ္ဗာန်ရသွားတဲ့နေ့နေတုနေမြအဲ့ဒါကိုအာယုယူမှာပေါ့နော်အဲ့တော့ကဆုံလာပြည့်ဗုဒ္ဓနေဆိုတာကဦးဇင်းတို့အကြောင်းအရာအတိက၄မျိုးရှိပါတယ်နော် အကြောင်းအရာလေးမျိုးကဘာလဲဆိုတော့အဲ့ဒီကဆုံလာပြည့်ဗုဒ္ဓနေ့မှာရသော်ဖေဟာအလောင်းတော်တိတ်တထမင်းသားဖွားမြင်တဲ့နေ့လည်းဖြစ်ပါတယ်နော်တိတ်တထမင်းသားဖွားမြင်တဲ့နေ့ကလည်းကဆုံလာပြည့်နေ့အဲ့ဒီကနေပြီးတော့တောထွက်တဲ့နေ့တောထွက်ပြီးတော့ သဗ္ဗညုတရွှေညံတော်ရအောင်ပွားများအားထုတ်တဲ့ဦးဇင်းတို့ဘောဓိပင်နဲ့ရွှေပလင်မှာအဲ့ဒါလည်းပဲဒီကဆုံလာပြည့်နေပါပဲနော်နောက်ဆုံးပြိဋိဘံပြုတာလည်းပဲကဆုံလာပြည့်နေအဲ့ဒီဒီဘဝမှာကတော့မြတ်စွာဘုရားကဆုံလာပြည့်နေကြီးပဲ၃ကြိမ်ဖြစ်ပါတယ်ဟောလဲတင်ချေကဘာတသိပါရမီဖြည့်စဉ်က တပိညုတရွှေညံတော်ရဖို့စုပန်တဲ့နေ့အဲ့ဒီနေ့ဒီကဆုံလာပြည့်ဗုဒ္ဓနေ့နော်ဒါကြောင့်မို့ဖွာပွင့်ဟောဆံဗျာဒိတ်ခံကဆုံလာပြည့်နေ့အကြောင်းလေးက၄မျိုးရှိပါတယ်နော်ဦးဇင်းတို့ကပိလောနေပြည်တော်နဲ့ဒေဝဒဟရဲ့ကြားလုံပိနီအင်းင်းတော်မှာ မေတော်မာယာကသားတော်ကိုဒါမတ်တက်ရရဲ့မွေးဖွားခဲ့ပါတယ်နော်ခြေလန်းခုနှစ်လန်းလှမ်းပြီးတော့အကောဟမသမီလောကတဇေထောဟမသမီလောကတတေထောဟမသမီလောကတအယမန္တိမာဇာတိနတ္ထိဒါနိပုဏ္ဏဘောတိဒီလောကမှာငါးသားလင်းအသာဆုံးငါးသားလင်းအမြတ်ဆုံးငါးသားလင်းအကြည့်မှုပဲဒါငါရဲ့ဘဝမှာနောက်ဆုံးပရိသန္တေနေခြင်းပဲ နောက်ထပ်ဘဝမရှိတော့ဘူးနောက်ထပ်ပဋိတန်တေမနေရတော့ဘူးလို့ဦးဇင်းတို့ဖះအလောင်းတော်မွေးမွေးချင်းအဲ့ဒါကြွေးကြော်ခဲ့တဲ့ဇကားပါနော်သောတော်ဒနာမင်းကြီးနဲ့မေတော်မာယာတို့ကနေမှမွေးဖွားပြီးတော့ဖះအလောင်းတော်ကပိလို့ရွှေနံတော်ကြီးမှာစေတဲ့ဥစ္စာယရနာတွေနဲ့ခြံရံပြီးနေရာကနေပြီးတော့အသက်16နှစ်အရွယ်မှာအဲ့ဒါအိမ်အောင်ပြုပါတယ် နော်အိမ်တော်ပြုတ်ပြီးတော့အဲ့ဒီကနေပြီးတော့အသက်20နဲ့9နှစ်ကျတော့ဒီလောကကြီးထဲမှာအိုခြင်းဒုက္ခတွေနာခြင်းဒုက္ခတွေသေခြင်းဒုက္ခတွေဒီဒုက္ခတွေနဲ့နေနေရတာကို မကြည့်ရက်ဘူးဖះလောင်းဥယျင်ကစားထွက်ဖို့သွားတဲ့အချိန်မှာအိုတဲ့လူကိုတွေ့ရတယ်။အော်ဒါပါတော့အိုတဲ့လူ ဒီနေ့ငါတို့လဲဒီလိုအိုးအားမပါလားနောက်တစ်ခါသွားတော့နားတဲ့လူတွေ့တယ်အဲ့ဒါဘာတော့နားတဲ့လူ ဟာတို့လဲနောက်ဒီလိုပဲနားမှာပါလားနောက်တစ်ခါသွားတော့သေတဲ့လူတွေ့တယ်အဲ့ဒါဘာတော့လူသေးတာအော်ငါတို့လဲဒီလိုသေရမှာပါလားနောက်ထပ်တစ်ခါသွားတော့တရားရှုနေတဲ့ယဟန်တော်မြင်တယ်အော်အေးချမ်းလိုက်တာကဲသားတော်ရာဟုလာလဲမွေးပြီဒီအနောင်ဖွဲ့တွေကနေမှ လွတ်အောင်တော့ငါတော့ကြိုးစားမှာပဲဆိုပြီးတော့အဲ့ဒီနေ့ညတခါတည်းတောထွက်တယ်စန္ဒာမနဲ့ကန္တကမြင်းခေါ်ပြီးတော့တခါတည်းတောထွက်တော့မာနမင်းကလာတားတယ်အတင်သိတတ်တာတဲ့တောမထွက်ပါနဲ့နောက်ခုနှစ်ရက်နေရင်စัจ जा ယရနာကြီးစိုက်တော့မယ်ငါစัจ जा ယရနာလည်းမလိုချင်ဘူး အိုခြင်းဒုက္ခနာခြင်းဒုက္ခသေခြင်းဒုက္ခတွေလွတ်တဲ့တရားကိုပဲငါရှာတော့မယ်ဆိုပြီးတော့မနတားတာကိုလက်မခံမဲနဲ့အနောမာတောင်ကန်းရောက်တော့မှစံနေရိပ်ပဲအဲ့ဒီအချိန်မှာမြမမင်းကြီးဆက်ကတ်တဲ့သင်္ကန်းဝတ်ယုံပြီးတော့ဦးဇင်းတို့ဖရာအလောင်းတော်ဟာပထမဥလူဝေဒကတဗအဲပထမတော့ဒီအာလာရယသိနဲ့ဥဒကယသိတို့ထမ်းမှာအဲ့ဒီမှာ တပည့်ခံပြီးတော့အထုတ်ကြည်သေးတယ်ဇန်နေအစ်စ်မဲ့ရတယ်အိုနာသေးလွတ်အောင်ဘယ်သူမှမပြနိုင်ဘူးအဲ့တော့ငါးဖန်ငါပဲရအောင်ရှာမယ်ဆိုပြီးတော့အခုဦးဇင်းတို့ညမှာဖျားဘူးတွေသွားနေတဲ့ဒုက္ခရစရိယာတောင်းဆိုတာအဲ့ဒီတောင်းတန်းမှာဖျားအလောင်းတော်ဟာ6နှစ်ပတ်လုံးအယောကြေကြေအရေခန့်ခန့်မလျှော့သောဇွဲလုံးလဝီရိယနဲ့ဖျားမဖြစ်သမျှကြိုးစားမယ်ဆိုပြီးတော့ဆန္ဒကိုအပြင်းထန်ထားပြီးကြိုးစားတာ 6နှစ်ပြည့်အဲ့ဒီကြတော့ပြန်စဉ်းစားတယ်ငါကျင့်နေတဲ့အကျင့်မြတ်ကြီးဟာအတ္တကိလမထာကြီးဖြစ်နေတယ်ခန္ဓာကိုယ်နှိမ့်ဆက်ကြောင်းပင်ပန်းကြောင်းဆင်းရဲကြောင်းအကျင့်ကြီးဖြစ်နေတယ်ဒီအကျင့်မြတ်ကြီးကိုတော့ငါစွန့်လွတ်မှရမယ်ညာထဲမှာပေါ်လာတယ်နော်အစွန့်နှစ်ပါးကိုစွန့်လွတ်ပြီးတော့အလဲလက်မေဇိမပရိပရာလမ်းစဉ်ဒါလျင် တကယ်တမ်းတော့နိဗ္ဗာန်ရောက်ကြောင်းဖြစ်လိမ့်မယ်အဲ့တော့ငါငယ်ငယ်တုန်းကပွားများခဲ့ဘူးတဲ့အာနာပါနကမ္မထံကိုငါစပွားတော့မယ်အဲ့ဒီကမ္မထံပွားဖို့ရအတွက်ခန္ဓာကိုယ်အင်အားတွေပြန်ဖြည့်မယ်ဆိုပြီးတော့အဲ့ဒီမှာဆုံးခံပါတယ်သူဇာတာတထဲသမီးလူတဲ့ကနာနိုသွမ်းကိုဖုံးပေးပြီးတော့ဘောဓိပင်အောက်ကိုကြွအဲ့ဒီဘောဓိပင်အောက်မှာရောက်တဲ့အခါကျတော့မှအဲ့ဒီမှာ ဒုတိယမျက်ရည်သမားလှူလိုက်တဲ့မျက်ရှိစုပ်လေးကိုကျဲဖြန်းပြီးတော့ဘောဓိပင် အောက်မှာထိုင်ချလိုက်ထိုင်ချပြီးတော့အဋိဌံပြုတ်တယ်ဖယားမဖြစ်သမျှငါမထတော့ဘူးဆိုပြီးတော့အဋိဌံပြုတ်လိုက်အဲ့ဒီလိုအဋိဌံပြုတ်ပြီးတော့ထိုင်တဲ့အချိန်နေမဝင်ခင်လေးမှာမာနမင်းနဲ့စစ်သည်တော်တွေအကုန်လုံးလာပြီးတော့တိုက်ကြခိုက်ကြတခါတည်းဒီနေရာတင့်နေရာမဟုတ်ဘူးထွက်သွားဆိုပြီးတော့တခါတည်း လက်နဲ့တွေမျိုးစုံနဲ့တခါတည်းပြစ်တာဦးဇင်းတို့သိတ္တရမင်းသားရဲ့မေတ္တာစွမ်းအားကြောင့်ပြစ်သည်မလက်နဲ့တွေဟာအကုန်လုံးဘုရားသိတ္တရမင်းသားရဲ့ခြေရင်းမှာပန်းပေါက်ပေါက်တွေလို့ဖြစ်လာတယ်တဲ့အဲ့ဒီလို အချိန်မှာမနာငါသည်သဗ္ဗညုတရွှေညံတော်ရဖို့ရာအတွက်ငါရဲ့ဒါနပါရမီတွေငါဖြည့်ဆည်းခဲ့တာ ဟောဒီမဟာပရိမြေကြီးဟာငါသက်တည်ရှိပါတယ်ဒီမဟာပရိမြေကြီးတုံလှုပ်တိတိုင်အောင်ငါအလှကြီးတွေကိုအကြီးကျယ်ပေးခဲ့တယ်ဆိုပြီးတော့မဟာပရိမြေကြီးကိုတက်တည်ပြုတ်လိုက်တဲ့အချိန်မဟာပရိမြေကြီးအိုထိန်ဇက်ကတို့တခါတည်းလှုပ်ခါရမ်းပြီးမာနနဲ့စစ်တီတွေအကုန်ထွက်ပြေးအဲ့ဒီကြတော့မှဦးဇင်းတို့တိဋ္ဌထမင်းသားဟာတောထွက်လာပြီးတော့ကျင့်တဲ့အကျင့်မှာဟောဒီမှာမဟာပလင် ချိတ်ပြီးတော့တခါတဲ့ဖျားမဖြစ်တဲ့မြမထတော်ဘူးဆိုပြီးတော့တခါတဲ့ဇွဲလုံးလဝီရိယနဲ့အဋိဌံပြီးထိုင်တော့တာ ပထမညင်ဥယံပုပ္ပေနိဝါဒနှုတ်တတိညာပထမညင်ဥယံမှာပုပ္ပေနိဝါဒနှုတ်တတိညာကိုရတယ်နော်ဘယ်ကနေစအထုတ်ခဲ့တာလဲဆိုတော့အာနာပါနကမ္မထံကစခဲ့တာ နာသီဝမှာလေလေဝင်နေထွက်တယ်ဝင်နေထွက်တယ်ဆိုတာဝင်တိုင်းသည့်ထွက်တိုင်းသည့်သိတာအဲ့ဒီဝင်တိုင်းသည့်ထွက်တိုင်းသည့်ကိုစပြီးတော့တတိထားပြီးတော့ကြည်နေရာက နေပြီးတော့အဲ့ဒီကနေမှပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်ပစ္စမဇန်ဆိုပြီးတော့အဲ့မှာဇန်တွေအကုန်ရသွားတယ်အဲ့ဒီကနေပြီးတဲ့အခါကျတော့မှ ပုပ်ဝေနိဝါဒနှုတ်တတိညာနဲ့အတိတ်ဘဝတွေအကုန်ပြန်ပြီးမြင်နိုင် သိနိုင်တဲ့ဉာဏ်တော်ကြီးအကုန်ရတယ်ဘဝတန်ត្រာကြီးကျင်လည်ခဲ့ရတာအဲ့ဒီကနေပြီးတော့ဒိဗ္ဗစက္ခုညာအနီအဝေသုံးသက်တပုံတွင်းမှာဖြစ်ပြနေတာတွေမှန်သမျှအကုန်သိနိုင်တဲ့ဒိဗ္ဗစက္ခုညာကြီးကိုလည်းရတယ်အာတဝခရညာတဲ့နော်အဲ့ဒီကိလေသာအာတဝေါ်တွေကိုဝါသနာနဲ့တကွ အထုံမှမကြံအောင်ကိုအကုန်ပယ်ပြစ်တာကျန်တဲ့ဒါမှယဟန္တာတွေဆိုဝါသနာတွေအထုံတွေကြံသေးတယ်ရသော်ဘုရားရှင်ကိုရောမြတ်ကြီးကြတော့ဝါသနာဓလိအထုံငွေ့မြမငွေ့မရိပ်ဝင်းဝင်းဖိတ်တော့တယ်နော်ဝါသနာနဲ့အထုံတွေမှန်သမျှကိုအငွေ့ရိပ်တော့မကြံဘူးအကုန်ပယ်ရှားတုတ်တင်ပြီးတော့မှဦးဇင်းတို့ရသော်ဘုရားရှင်ကိုရောမြတ်ကြီးဟာ အတဝခရညာကိလေသာအတဝတွေကုန်တယ်အဲ့ဒါကိုအရဟတမညာလို့လည်းခေါ်ပါတယ်နော်အရဟတမညာကိုရပြီးတော့နန္နဘိုးတော်အလင်းရောက်တဲ့အချိန်မှာသဗ္ဗညုတရွှေညံတော်ပိုင်ရှင်ကြီးဖြစ်ပါတယ်သဗ္ဗညုတရွှေညံတော်ပိုင်ရှင်ဖြစ်တဲ့ဗုဒ္ဓဘုရားရှင်ဖြစ်ဖို့ဟာမဂ္ဂင်၈ပါးအကျင့်မြတ်ကြီးနဲ့ကျင့်ကြတာပါမဇ္ဈိမပရိပဒါလို့ခေါ်တဲ့အလဲလတ်လန်းစဉ်နော်သီလမဂ္ဂင် သမာဓိမဂ်ခင်ပညာမဂ်ခင်ဆိုပြီးမဂ်ခင်၃ပါးနော်အဲ့ဒါကိုပဲမဂ်ခင်၈ပါးလို့ပဲပြန်ခေါ်တာပေါ့နော်ချုံလိုက်ရင်တော့သီလသမာဓိပညာနော်အဲ့ဒီသီလသမာဓိပညာအကျင့်မြတ်ကိုဖះရှင်ကိုတော်မြတ်ကြီးကိုတော်တိုင်အာနာပါနကမ္မထံကနေအခြေခံပြီးတော့ကျင့်သုံးဒုက္ခသစ္စာကိုလည်းပိုက်ကြသိတယ် သမုဒိယသစ္စာကိုလည်းပိုင်းခြားသိတယ်និရောဓသစ္စာကိုလည်းပိုင်းခြားသိတယ်မဂ္ဂသစ္စာကိုလည်းပွားများခဲ့တယ်အဲ့ဒီသစ္စာလေးပါးမြတ်တရားကို ကိုတိုင်ကိုကြပိုင်းခြားထင်တင်သိမြင်နိုင်တဲ့နော်တာမန်ပိစ္ဆေကဗုဒ္ဓတွေလိုမဟုတ်ဘူးပိစ္ဆေကဗုဒ္ဓတွေဆိုမိမိဓာတိတာသူတော်ဘာကျွတ်တန်းဝင်အောင်ပြန်မဟောနိုင်ဘူးဗုဒ္ဓဘုရားရှင်ကိုရောမြတ်ကြီးကတော့မိမိထောထွင်းသိသလိုတဲ့သူများတွေကိုပြန်ပြီးတော့ဟောပြောနိုင်တဲ့ပုဂ္ဂိုလ်နော် ဗုဒ္ဓဘောရိယမုတ်တော်မောနိယတိန်တော်တာရိယငါလွတ်မြောက်တကဲ့သို့တန္တရာဝဆင်းရဲကလည်းတရားဓမ္မတွေကိုလွတ်မြောက်စေမယ်နော်အဲ့ဒီလိုအနှောင်အဖွဲ့တွေကငါလွတ်မြောက်တယ်လို့တဲ့ငါရဲ့ဟောဒီတတ္တဝါတွေကိုလည်းလွတ်မြောက်စေမယ်ဆိုတဲ့အင်မတန်မှအားကြီးတဲ့တရားဆန္ဒတဲ့အဲ့ဒီတရားဆန္ဒနဲ့ကျင့်လိုက်တာကဆုံလပြည့်ဗုဒ္ဓနေ့မှာပဲ သဗ္ဗေညုတရွှေဉဏ်တော်ပိုင်ရှင်ဘုရားသခင်ကြီးဖြစ်ပါတယ်အဲ့ဒီလိုဘုရားသခင်ဖြစ်ဖို့ဆိုတာဥစဉ်တို့တရားတော်မတွေသူလဲထကျင့်လို့ငါလဲထကျင့်လို့ရတဲ့အမျိုးမဟုတ်ဘူးနော်လဲအသင်ခြေနဲ့ကဘာတသိဥစဉ်တို့ဘုရားရှင်ကိုရောမြတ်ပါရမီတွေဖြည့်ခဲ့ရဩသူမေတာရှင်ရသိဘဝ အဲ့ဒီဒီမင်္ဂလာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ခြေရင်းကနေပြီးတော့တခါတည်းပါရမီတွေဖြစ်ခဲ့တာတဲ့နော်ဒီမင်္ဂလာဖရာပွင့်တော်မူပြီးတော့နောက်ပိုင်းကဘာကြီးတွေပြက်ပြက်ပြက်ပြက်သွားလိုက် ကဘာကြီးတွေအသက်ပြန်တီလိုက်အဲ့ဒီလိုကဘာတွေဖြစ်လိုက်တီလိုက်ဖြစ်လိုက်တီလိုက်အဲ့ဒါမျိုးဖြစ်ပြီးတော့သွားတဲ့ကဘာပေါင်းကို မရေမတွက်နိုင်အောင်များတာအဲ့ဒါကိုအတင်ချေလို့ နော်အဲ့ဒီအတင်ချေလောက်ရောက်တဲ့အခါကျမှနောက်ဖျားတဆူပွင့်အဲ့ဒီဖျားတဆူပွင့်မင်္ဂလာဖျားနော်အနောမတ္တတိဖျားနော်အဲ့ဒီမှာနာရရဖျားအဲ့ဒီလိုဖျားတဆူပွင့်တယ်နောက်တဆူပြန်ပွင့်ဖို့ကဘာပေါင်းမရေမတွက်နိုင်လောက်အောင်ကြာပြီးမှနောက်တဆူပွင့်တယ်အဲ့ဒီကြားတစ်ခုကိုတတင်ချေလို့ခေါ်တယ်အဲ့ဒီကနေတခါနောက်ထပ် ဖះတွေပြန်ပြီးတော့ပွင့်အောင်ပြန်ဆောက်ရပြန်တယ်အဲ့ဒါကိုတသင်ချေမရေမတွက်နိုင်တဲ့ကဘာတွေနော်အဲ့ဒီလိုမင်္ဂလာဖះကနေပြီးတော့တခါအနောဘတ္တတိဖះရောက်သွားအောင်ဆိုရင်တခါတဲ့အခုပြောသလိုပဲမရေမတွက်နိုင်တဲ့ဖះတွေကိုပြန်ပြီးတော့ကဘာတွေကိုပြန်ပြီးကြော်လွှားပြန်သေးတယ်အဲ့ဒီကဘာတွေကဘာတွေကဘာတိုင်းကဘာတိုင်းမှာလဲပါရမီ7ပါးနော်စွန့်ခြင်းကြီး5ပါးဆိုတဲ့အကျင့်မြတ်တွေကိုကဘာတိုင်းကဘာတိုင်းမှာကျင့်နေရတယ် အဲ့ဒါရောက်တဲ့ဘဝတိုင်းဘဝတိုင်းမှာသားတွေသမီးတွေကိုလည်းလှူတရားရှိရင်လည်းလှူရတာပဲရှိသမျှစီးသိမ်ဥစ္စာတွေလည်းလှူတရားရှိလှူရတာပဲနောက်ဆုံးကိုယ့်ရဲ့အင်္ဂါခြေလက် အသွေးသားကိုလိုချင်တယ်ဆိုလဲလှူရတာပဲနောက်ဆုံးမင်းအသက်ကိုငါလိုချင်တယ်ဆိုလဲပေးလှူရတာပဲအဲ့ဒီလောက်ဆင်းရဲဒုက္ခတွေကိုအဲ့ဒါလဲအသင်ချေတဲ့နော် တသင်္ချေတသင်္ချေဆိုတာကဘာပေါင်းမရေမတွက်နိုင်တဲ့ဟောက်တသင်္ချေဆိုတာအဲ့ဒီလဲအသင်္ချေကနေမှကဘာတသိမ့်အထက်ကြတော့ဘဒုမௌဒရာမြတ်စွာဘုရားတဲ့အဲ့ဒီဘုရားရှင်ကိုတော်မြတ်ပွင့်ပြီးဒီနောက်မှာကဘာပေါင်းတသိမ့်နဲ့နှစ်ကဘာအဲ့ဒါကိုလွယ်အောင်လို့ကဘာတသိမ့်လို့သူကအဲ့လိုခေါ်ထားတာအဲ့ဒီလဲအသင်္ချေနဲ့ကဘာတသိမ့်အတွင်းထဲမှာဒါနံသီလင်းစာနိခမပညာဝီရိယပစ္စမံဆိုပြီးတော့တခါတည်းအဲ့ဒီမှာ ပါရမီ10ပါးတွေကို ပါရမီ ဖြည့်ကျင့်လိုက်ရတာတဲ့မြတ်စွာဘုရားတဲ့ဖရာဖြစ်ဖို့ဘယ်ပါရမီတွေကိုအရင်ဆုံးဖြည့်တော်မူရပါသလဲဖရာလို့အရှင်အာနန္ဒာလျှောက်တော်จิตသားဒါနပါရမီကိုအစဥဆုံးပြုရတယ်နော်ဒါနပါရမီကို အရင်ဆုံးဥစွာ ပြုရတယ်จิตသားတဲ့ဘဝတိုင်းဘဝတိုင်းမှာလှူဒန်းလိုက်ရတာနော်လှူဒန်းလိုက်ရတာ ဝေသန္တရာမင်းကြီးဘဝမှာဆိုရင်ကိုချစ်ပါတယ်ဆိုတဲ့ကိုယ့်ရဲ့ယင်သွေးငယ်ဖြစ်တဲ့သားတွေသမီးတွေလာပြီးအလှခံလို့အဲ့ဓာတွေလှူပေးရတယ်ဟိုကရှေ့ရင်းရိုက်နှိပ်ဆက်တခါတည်းဩဒီလောက်ငါရှေ့ရင်တော့မှငါရဲ့သားသမီးတွေကိုလားလှူခံပြီးဒီလောက်ရက်ဆက်တဲ့ပုံနာအိမ်ရောက်ရင်ငါသားသမီးတွေဘလောက်များသူနှိပ်ဆက်လိုက်မလဲလို့သိပြီးတော့တခါတည်း န်လျက်အိမ်ထဲမှာရှိတဲ့ဓာတ်ကိုဆွဲပြီးတော့တောင်မှတတ်ချင်စိတ်ဖြစ်ခဲ့လောက်ဒီထိအောင် စိတ်ထဲမှာနာကျင်ခံခက်ဖြစ်ရပါတယ်တဲ့။ဩငါသဗ္ဗညုတရွှေညံတော်ကြီးကိုရဖို့ရအတွက်ငါဒီပါရမီတွေဖြစ်ရမယ်ငါသိခံရမယ်။မျက်နာကိုမလွှဲခြင်းပေမဲ့လည်းမျက်နာလွှဲပြီးတော့ဩဒီလိုပါရမီတွေဖြစ်မှသာလျှင်ငါဖရာဖြစ်ကိုရမှာပါလားဖရာဖြစ်ကိုရမှာသာလျှင်ဒီတ attva တွေရဲ့ 31ပုံမှာရနေတဲ့ဒုက္ခတွေကငါကယ်တင်နိုင်မှာပါလားလို့သိပြီးတော့ဘုရားအလောင်းတော်ဟာနော်မျက်ရည်ကိုတခါတည်းမျိုးသိပြီးတော့တခါတည်းတိခံပြီးတော့အလှူဒန်းတွေကိုလှုပ်ခဲ့ရဟိုကဇနီးတွေကပြန်လာတဲ့အခါကျတော့သားတွေသမီးတွေမတွေ့မတွေ့တော့အရှင်မင်းကြီးသားတွေသမီးတွေဘယ်ရောက်ကုန်လဲလို့မေးတဲ့အခါကျတော့မပြောရက်ဘူးလှူလိုက်ပြီးပြီလို့ပြောတာဘူး အဲ့တော့ဟိုကတာရီသမီးတွေရှားမရလို့မေ့မျောပြီးတော့ဒုက္ခတွေဖြစ်အဲ့ဒီလိုဒုက္ခတွေဖြစ်နေတဲ့အချိန်မှာဖရာအလောင်းတော်ရဲ့စိတ်ထဲမှာကြည်သံဦးဇင်းတို့ဒကာဒမတွေဘလောက်ဒုက္ခများမလဲဇနီးတွေကိုလည်းမပြောရတဲ့တောကာကတမျိုးသားတွေသမီးတွေလှူလိုက်ရပြီးတော့ဟိုရောက်လို့ဘလောက်နှိမ့်ဆက်ခံရမယ်လို့တွေးလိုက်ရင်လည်းရင်ထဲမှာမချိတာကတမျိုးနဲ့ ဒုက္ခတွေအမျိုးမျိုးခံပြီးတော့ဥစဉ်တို့ဘုရားရှင် ကိုရောမြတ်ကြီးပါရမီတွေဖြည့်ခဲ့ရတာဥစဉ်တို့တရားဓမ္မတွေကိုချင်းတာစာကြည့်ပါကိုယ့်ရဲ့သားလေးတွေသမီးလေးတွေငါအဲ့ဒီလောက်လှူနိုင်ရလားအော်ဥစဉ်တို့ရဲ့ဘုရားရှင်ကိုရောမြတ်ကြီးကတော့အဲ့ဒီလိုကိုရရက်ဆက်ဆက်ကိုကိုကိုနော်အော်မညာရန်အလှူဒါနတွေကိုလည်း နောက်ဆုံးသားသမီးလိုချင်သားသမီးကိုလည်းလှူပေးခဲ့ရတယ်နောက်ဆုံးကိုယ့်အသက်ကိုလိုချင်တယ်ဆိုရင်အသက်ကိုတောင်ပေးပြီးတော့ပါရမီတွေဖြည့်ခဲ့ရပါတယ်အဲ့ဒါဒါနပါရမီတဲ့သီလပါရမီနဲ့ပတ်သက်ရင်လည်းသီလနဲ့ပတ်သက်ရင်အသက်တွေအသေးခံပြီးတော့ဖြည့်ခဲ့ရတယ်နော်ဟိုခန္တီပါရမီဖြည့်ရတယ်ဘဝများခန္တီဝါရီဆိုပြီးတော့ဥစဉ်တို့ဖရာလောက်တော့ယသိဖြစ်ခဲ့တယ်ငါ သိခံခြင်းဆိုတဲ့အကျင့်ကြီးကိုငါကျင့်မယ်ဒီလောကမှာသိခံခြင်းဆိုတာ အမြတ်ဆုံးတရားပဲလောကမှာ तू ကတခွန်းပြောရင်ငါတခွန်းပြန်ပြီးတော့ပြောမယ် तू ကတခုလို့ရင်ငါတခုပြန်လုပ်မယ်ဆိုတဲ့လောကအဲ့ဒီလောကကြီးထဲမှာခန္တီတဲ့တောင်းတောင်းဤမကြံစီပဲခန္တီတရားကိုမှ ထားခြင်းသည်ပရမန္တဘောအကျင့်တရားတွေထဲမှာအမြတ်ဆုံးပါပဲ ဘာပြောပြောဘာလုပ်လို့တဲ့ငါသိခံပြီးတော့နေတဲ့အကျင့်မြတ်ကြီးကိုငါကျင့်တော့မယ်လို့ဘုရားအလောင်းတော်သိခံလိုက်တာဒါနဆိုတာကသူတစ်ပါးတွေအလှူခံရှိမှလှူလို့ရတယ်ဟောခန္တီကြတော့သူများကိုဒုက္ခပေးမှကိုကကျင့်လို့ရတာခန္တီကြတော့အဲ့ဒီခန္တီအကျင့်မြတ်ကြီးကိုငါကျင့်တော့မယ်ဆိုပြီးတော့ဦးဇင်းတို့ဘုရားအလောင်းတော်ဟာစိတ်ကို တန်ဋိဌာန်ချဆုံးဖြတ်ပြီးတော့ ရှင်မရဲ့ရဲ့ဥယျာဉ်ကြီးထဲမှာသွားပြီးတော့တရားထိုင်နေတယ်အဲ့ဒီအချိန်မှာကလာဘူးမင်းကရောက်လာပြီးတော့ဥယျာဉ်ထဲမှာလှည့်လဲပြီးတော့ကစားပြောပါနေရင်းနဲ့မောလို့အိပ်ပျော်သွားတယ်အိပ်ပျော်သွားတဲ့အချိန်မှာမိဖုရားတွေကလှက်ပတ်ပြီးသွားတော့ဖုရားအလောင်းတော်ရစ်သိမ့်မြတ်ကိုတွေ့တော့ထိုင်ပြီးတော့ရှ िख ိုးနေတော့ဟိုကအိပ်ရနိုးတော့ကြိလိုက်တော့ငါမိဖုရားတွေဘယ်ရောက်သွားပါလဲလို့ကြိလိုက်တော့ဟိုမှာရသေးသွားထိုင်ရှ िख ိုးနေတော့ ဘုရားအလောင်းတော်ယသိရဲ့အတိတ်ဘဝရံကြိုးကြောင့်မြင်နာနဲ့ကိုတခါတည်းတတ်ကျင်ဖြတ်ကျင်သိပေါက်တာအသင်ကဘာကျင့်နေကျင့်နေတော့ကလာဘူးမင်းကမေးတဲ့ခါကျသိခံခြင်းဆိုတဲ့အကျင့်ကိုကျင့်ပါတယ်အရှင်မင်းကြီးတဲ့အော်တကယ်သိခံနိုင်ရလားသိခံနိုင်အောင်ကြိုးစားပြီးကျင့်နေပါတယ်အရှင်မင်းကြီးကဲလူသားသမားတွေလာစမ်းဘလောက်ထိသိခံနိုင်လဲဟာဒီ ရတဲ့ရနရွက်ကိုဖြတ်လိုက်စမ်းဆိုပြီးတော့တခါတဲ့နရွက်နှစ်ဖက်ကိုတခါတဲ့ဓာနဲ့ခုတ်ဖြတ်ခိုင်းတယ်လူသားသမားအာနာပကွက်သားတွေကလည်းနရွက်နှစ်ကိုဓာနဲ့ဖြတ်ပြီးတော့ရတဲ့ကြီးသိခံနိုင်သေးလားသိခံနိုင်ပါတယ်အရှင်မင်းကြီးတဲ့ကဲနှာခေါင်းကိုဖြတ်လိုက်စမ်းဆိုပြီးတော့နှာခေါင်းကိုပြန်ပြီးတော့ဖြတ်တယ်အဲ့ဒီကနေပြီးသိခံနိုင်သေးလားလို့မေးတယ်သိခံနိုင်ပါသေးတယ် ကဲလက်တွေဖြတ်စမ်းအောင်ဟောလက်တွေကိုဖြတ်တယ်သိခံနိုင်သေးလားလို့မေးတယ်ဖះအလောင်းတော်ကသိခံနိုင်ပါတယ်တကယ်ခြေတော်နှစ်ချောင်းဖြတ်ခြေတော်နှစ်ချောင်းဖြတ်ပြီးတော့လဲဖះအလောင်းတော်ကသိခံနိုင်ပါတယ်ပြောတော့ကဲဒီလောက်မှသိခံတာသွားလေအောင်တော့ဆိုပြီးတော့လေဘင်းခုတ်ဖြတ်ပြီးတတ်တယ်အဲ့ဒီလိုဘဝမှာခန္ဒီပါရမီတွေဖြည့်စဉ်အခါတော့ကလည်းပဲအသက်ကိုအသေးခံပြီးတော့ပါရမီဖြည့်ရတယ်နော် အဲ့ဒီလိုနဲ့ပါရမီ7ပါးအပြ30တဲ့နော်အဲ့ဒီပါရမီတွေကိုဘဝတိုင်းဘဝတိုင်းမှာလေးသင်္ချေကဘာတသိမ့်ပါရမီတွေဖြစ်ခဲ့ရတယ်အဲ့ဒီပါရမီတွေဖြည့်ပြီးမှဒီဘဝမှာ အခုလိုသဗ္ဗညုတရွှေဉဏ်တော်ကိုရတာအဲ့ဒီသဗ္ဗညုတရွှေဉဏ်တော်ရတော်မူတဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့ဂုဏ်တွေဘလောက်ကြီးလိုက်တယ်လဲဥစ္စံတို့တရားတော်မတွေ ဘုရားရှင်တော်ပွင့်ထွန်းပေါ်လို့သားလျက်ဥစဉ်တို့ကောင်းတဲ့ကုစုတွေလုပ်ခွင့်ရတယ်။ကောင်းတယ်မကောင်းဘူးလို့လည်းသိခွင့်ရတယ်။အရင်တော့ကမသိပါဘူးတဲ့နော်။ဘလောက်ပဲသူတော်ကောင်းစိတ်တွေမွဲပြီးတော့ထထနော်။လူတော်အများ စိတ်ကောင်းထားလဲဤကာကုစုအကုစုဟုထိုးထိုးဘုံဘဝမသိကြများလာအပြစ်တွေ။ သူတော်ကောင်းစိတ်တွေထားပါတယ်လို့ပြောပေမဲ့တဲ့တတ္တဝါတွေဟာ ကောင်းမှုလားမကောင်းမှုလားဆိုတာဖွဲခြားပြီးမသိနိုင်ဘူးအဲ့ဒီမသိခဲ့တဲ့ကာလာကြီးဘလောက်ကြာလဲဆိုတော့ကတ္တဗာဘုရားရှင်ကိုတော်မြတ်ကြီးပွင့်ထွန်းပြီးတော့သာသနာတော်မြတ်ကြီးကွယ်သွားပြီးတော့အခုဦးဇင်းတို့ဘုရားရှင်ကိုတော်မြတ်ကြီးပွင့်သည့်တိုင်အောင်ကတ္တဗာဘုရားရှင်ပွင့်တော်မူရာကနေပြီးတော့ဦးဇင်းတို့ဒီဘုရားရှင်ပွင့်တဲ့အချိန်ထိတဲ့ ကဘာမြေတုဟာ73မိုင်ဝန်းကျင်လောက်တောင်မှမြေတူကြီးတက်လာပါတယ်နှစ်အသင်ချေအနန္တကြာသည့်တိုင်အောင် သူတော်ကောင်းတရားတွေလောကကြီးမှာမထွန်းကားဘူးအဲ့ဒီသူတော်ကောင်းတရားတွေမထွန်းကားတဲ့လောကကြီးဓမ္မဥစဉ်တို့ဖရာအလောင်းတော်တိတ်တထာမင်းသားတောထွက်ပြီးတော့ကျင်လာပြီးတော့တပင်ညုဒ္ဒရွှေညံတော်ပိုင်ရှင်ဖရာသခင်ဖြစ်တဲ့အချိန်ကြတော့မှ ဒါကအကုသိုလ်ဒါကအကုသိုလ်ချက်သားတော့ဒါတွေကိုမလောက်ကြနဲ့ဒါတွေကိုရှောင်ကြဒီအကုသိုလ်တရားတွေကိုမင်းတို့လောက်ကြရင်တော့မင်းတို့ကိုယ်တိုင်ပြန်ပြီးဒုက္ခရောက်လိမ့်မယ်ဟောဘုရားဆုံးမတာတဲ့ချက်သားတော်ဟောဒီခန္ဓာကြီးရထတာမင်းတို့ဒုက္ခသစ္စာကြီးကွက်မင်းတို့ရထားတဲ့ခန္ဓာကိုယ်ကြီးကအခုပူရာတမျိုးအေရာတမျိုးမူရာတမျိုးဝေရာတမျိုးအောရာတမျိုးအာနာတမျိုး ကိုရခြင်းဒုက္ခနာရခြင်းဒုက္ခသိရခြင်းဒုက္ခဆိုရရခြင်းပူဆွေးရခြင်းကိုကြွေးရခြင်းဆိုတဲ့ဒုက္ခတွေအကုန်လုံးရတာချက်သားတို့မင်းတို့ဟာဒီခန္ဓာကြီးရလို့ဒီခန္ဓာကြီးတာမရရင်ချက်သားတို့အဲ့ဒီဒုက္ခတွေမရပါဘူးတဲ့မင်းတို့ရထားတာဟောဒီခန္ဓာကြီးကိုမင်းတို့ဟာဟောတဏသမုဒ္ဒရာနဲ့တွေ့တာတယ်ငါကိုငါဟာငါဥစ္စာလို့တွေ့တာတယ်နော် မှုရိယတဏနဲ့တွေ့တာပြီးတော့ဒီခန္ဓာကိုယ်ကြီးကိုငါမပိုင်တာကိုငါပိုင်လို့ထင်ခဲ့လို့နော်ကိုယ်အစိုးမရတာကိုအစိုးရတာထင်ခဲ့လို့ဒီခန္ဓာကိုယ်ကြီးကိုငါကိုငါငါဥစ္စာလို့တဏသမှုရိယတွေနဲ့သိမ့်ပိုက်ခဲ့လို့မင်းတို့ဒီဒုက္ခတွေအကုန်ရနေတာတဲ့အဲ့ဒီဒုက္ခတွေကလွတ်ခြင်းတော့ခြေသားတော်တဲ့မက္ကသစ္စာဆိုတဲ့အကျင့်မြတ်တရားတွေမင်းတို့ကျင့်ကြနော်အဲ့ဒီဓမ္မသီလသိက္ခာတမာတိသိက္ခာပညာသိက္ခာဆိုတဲ့အကျင့်တရားနော် သီလသိက္ခာဆိုတာတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝါနော်မှန်ကန်တဲ့စကားပြောတယ်နော်ကိုချင်းသီလနော်တမ္မာဝါစာမှန်မှန်ကန်ကန်ပဲပြောတယ်တမ္မာအာဇီဝမှန်မှန်ကန်ကန်ပဲအတမွေးတယ်နော်အဲ့ဒီလိုသီလတွေနဲ့ကိုယ်ခန္ဓာကိုယ်လည်းအရင်ဆုံးပြည့်စုံအောင်လုပ်ရသေးတယ်တဲ့နော်အဲ့ဒီလိုသီလတွေနဲ့ပြည့်စုံတဲ့အခါကျတော့ဒုတိယတဆင့်တက်တော့ တမာတတိတမာတမာတိတမာဝါယမနော်ကြိုးစားပြီးတော့အားထုတ်တာတမာဝါယမတမာတတိတဲ့ကိုယ်စိတ်လေးကိုတတိထားပြီးတော့စိတ်ရှူရင်စိတ်ပေါ့နာသီဝတိကာနုပဒနာရှူရင် နာသီဝရှူတယ်ဆိုရင် နာသီဝဝင်တိုင်းသိထွက်တိုင်းသိတာပေါ့အဲ့ဒီလိုရှုတဲ့အခါကျတော့တမာတိတွေတက်လာတယ်အဲ့ဒါတမာတိတိတ်ခါသီလတိတ်ခါတမာတိတိတ်ခါဟောအဲ့ဒီလိုကျင်လာလို့တမာတိတွေအကောင်းတဲ့အခါကျတော့မှနော် တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပဒိဋ္ဌိတွေပယ်ပြီ။အော်ဒီခန္ဓာကိုယ်ကြီးကငါ့ကိုမဟုတ်ဘူးငါဥစ္စာမဟုတ်လို့သုံးသပ်လိုက်တာတမ္မာသင်္ကပ္ပ။အဲ့ဒါကြောင့်မို့ပညာမဂ်ခင်နှစ်ပါးဖြစ်သွားတယ်။ခြေသားတို့အဲ့ဒီခန္ဓာကိုယ်ရဲ့အပေါ်မှာမင်းတို့ဒုက္ခကိုဒုက္ခလို့မမြင်လို့မင်းတို့ဟောဒီတန်တရာကြီးတစ်လျှောက်လုံးပြည့်နေရတာ။မင်းတို့တဘွားပြီးတဘွားအိုလိုမဆုံးနာလိုမဆုံးသေလိုမဆုံးဘူးတဲ့ဘဝရဲ့အစဟာ ဘယ်လောက်လို့တောင်းမှမင်းတို့ပြန်ပြီးတော့ပြောပြလို့ရေတွက်လို့မရဘူး။ဘာကြောင့်လဲဘဝတွေများလုံးခဲ့လို့နော်အဲ့ဒီဘဝတွေမှာဘဝကိုမပြောနဲ့ဩနဲ့ဖြတ်တန်းခဲ့ရတဲ့ကဘာတွေတောင်မှပုံနာတယောက်ကမေးတယ်အရှင်ဘုရားတဲ့တပည့်တော်တို့ဘဝတွေဖြတ်တန်းခဲ့ရတဲ့အခါကဘာတွေကုန်သွားတာဘယ်လောက်ရှိပါပြီလဲတခါကြီးကဘာတွေဟာ ရေတွက်ပြလို့မရဘူးများလွန်းလို့ ဥပမာလေးမြန်ပေးလို့မရဘူးလားအရှင်ဘုရားရပါတယ်တခါကြီးတဲ့။ဩယောဇနာ900အလျားရှိတဲ့ခင်းကမြစ်ကြီးတဲ့ကိုသွားတခါကြီးဟောတာတကဘာဆိုပြီးတော့တဲလုံးလေးတစ်လုံးချနောက်ထပ်တဲလုံးလေးတစ်လုံးချပြီးဒါတကဘာဆိုပြီးတော့အဲ့ဒီလိုခင်းကမြစ်ထဲကတဲတွေအကုန်နာရေတွဲတဲ့အဲ့ဒီတဲတွေဒါကုန်သွားမယ်ဦးဇင်းတို့ဒီမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးနဲ့ အလုံးတော့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေအလုံးဖြတ်တန်းခဲ့တဲ့ကဘာတွေဟာမကုန်သေးဘူးအဲ့ဒီလောက်ဖြတ်တန်းခဲ့ရတဲ့ကဘာတွေကဘာတွေမှာတွက်ကြည့်တာဥဒ္ဒနောတရားဓမ္မတွေပေါ်ရတဲ့ဒုက္ခတွေနာရတဲ့ဒုက္ခတွေသိရတဲ့ဒုက္ခတွေသူများအသက်ခံရအဖြတ်ခံရအလှိခံရအခုတ်ခံရနော်အဲ့ဒီလိုဒုက္ခတွေရခဲ့တဲ့ဘဝတွေကြခဲ့ရတဲ့မြတ်ရည်တွေဘယ်လောက်များမလဲ အဲ့ဒီလိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကနော်ချက်သားတော်တဲ့မင်းတို့ဒုက္ခကိုဒုက္ခမှမသိလို့တန်တရာကြီးကိုတဝက်လဲလဲနဲ့ကျင်လည်ခဲ့ရပြီတပြောင်းပြန်ပြန်နဲ့သွားနေရတာအိုလိုက်သေးလိုက်အိုလိုက်နားလိုက်သေးလိုက်တခါမွေးဖွားလိုက်အိုလိုက်နားလိုက်သေးလိုက်နဲ့သွားနေရတာအဲ့ဒါအခုပြောတဲ့မက်ကသစ္စာဆိုတဲ့အကျင့်တွေကိုမကျင့်ငယ်ကြလို့အဲ့ဒီတဏှာတမှုရိယချုပ်တဲ့ဏိဒေါဒဆိုတဲ့နိဗ္ဗာန်ကိုမင်းတို့မရတာ ဒါကြောင့်မို့ဘုရားရှင်ကိုတော်မြတ်ကြီးပွင့်ထွန်းလာတဲ့အခါကျတော့မှဩငါတို့ဟာဒီခန္ဓာကိုယ်ရာဒုက္ခတုံဒုက္ခကဲကြီးပါလားလို့သိတာဒီတိုင်းတာမန်ဆိုမသိနိုင်ဘူးတလောကလုံးမှာရှိနေတဲ့လူတွေစိတ်ကောင်းနေတော့ရှိကြပါရဲ့နော်ဒါပေမဲ့ဒီခန္ဓာရဲ့အပြစ်ကိုမြင်သလားဆိုတော့မမြင်ဘူးဘာကြောင့်မမြင်တာလဲဘုရားဖရာရှင်ရဲ့အရိယာတွေသူတော်ကောင်းတွေရဲ့အဆုံးအမကိုမရလို့နော်ဒါကြောင့်မို့ဥစဉ်တော်တရားဓမ္မတွေဥစဉ်တော်တွေကတော့ကံကောင်းလိုက်ကြတာ ကံကောင်းလို့ဦးဇင်းတို့တွေကတော့ဩဒီခန္ဓာကိုယ်ရဒုက္ခသစ္စာပါလားနော်ဒီပေါ်မှာငါကောငါဟာငါဥစ္စာလို့တွေ့တာနေတာကသမှုရိယပါလားဩခုပွားများနေတာကမကသစ္စာဒုက္ခရဲ့တဏှာသမှုရိယရဲ့ချုပ်ရငြိမ့်ရာကတော့ဏိရောဓပါလားလို့အကြံမြင်အပြင်လည်းဏိရောဓဒုက္ခသမှုရိယဏိရောဓမကဆိုတဲ့သစ္စာလေးပါးကိုသိတယ်ကြင်ကြံပွားများရင်းနဲ့နောက်ဆုံးကြတော့ကိုယ်ပိုင်သိဖြစ်အောင်လုပ်သွားရပါ အဲ့ဒါဘသူကျေသူတော်လို့ဆိုတော့ဦးဇင်းတော်ဘုရားရှင်ကိုတော်မြတ်ကြီးအစင်ရခံအဒုက္ခခံပြီးတော့ကြိုးစားပြီးတော့ဘုရားဖြစ်အောင်လုပ်ခဲ့တဲ့ကျေသူဒါကြောင့်မို့ဦးဇင်းတော်ကအဲ့ဘုရားရှင်ကိုတော်မြတ်ကြီးရဲ့ဂုံကျေသူတွေကိုဒီနေ့ဦးဇင်းတို့တရားဓမ္မတွေပြန်ပြီးတော့အဲ့ဒီကျေသူတွေကိုဆက်မယ်နော်ကျေသူဆက်တဲ့အခါကျတော့ဘုရားရှင်ကိုတော်မြတ်ကြီးကပြိဋိဘံပြူသွားပြီတပည့်တော်တို့ဘလို့ကျေသူဆက်မှာတော့ဘုရားဆိုတော့ ရသော်ဘုရားရှင်ကိုရောမြတ်ကြီးကချက်သားတော်တဲ့ငါဘုရားရဲ့အဆုံးအမကိုလိုက်နာတဲ့ငါဘုရားရဲ့အဆုံးအမတွေကိုကျင့်သုံးကြမဲ့ပုံကိုယ်တွေဟာငါဘုရားဟောတဲ့အတိုင်းသာကျင့်စမ်းပါရသော်ဘုရားနောက်ဆုံးပြိဋိဘံစံဃာနန္ဒီကြတော့လူတွေနဲ့တဲ့တဲ့အများကြီးလာပြီးတော့တခါတည်းပန်းနေစီမီတွေမွေးနှသားတွေစားဝယ်တောက်ဝယ်တွေနဲ့လာပြီးတော့လှူဒန်းကြတာအဲ့ဒီလှူဒန်းကြတဲ့အချိန်မှာ ရှင်အာနန္ဒမထေရမြတ်ကမြတ်စွာဘုရားတဲ့အရှင်ဘုရားကိုနောက်ဆုံးပူဇော်ခြင်းနဲ့လူတွေနတ်တွေအကုန်လာပြီးတော့ပူဇော်နေကြပါတယ်ဘုရား။အိုလူပေးတကြီးကလည်းကြည်လိုက်ရင်ပင်လယ်ပြင်းကြီးတမြအင်မတန်မှများပြကြပါတယ်ဘုရား။မြတ်စွာဘုရားကိုလာပြီးတော့ပန်းနေစိမိတွေမွေနာသားတွေနဲ့ပူဇော်နေကြပါတယ်ဘုရားဆိုတော့ချစ်သားတဲ့အဲ့ဒါငါဘုရားရဲ့အနှစ်သက်ဆုံးပူဇော်ခြင်းမဟုတ်သေးဘူး ဒါဆိုရင်မြတ်စွာဘုရားကဘလို့ပူဇော်ခြင်းနဲ့မှာပူဇော်တာကိုနှစ်သက်ပါလေဘုရားဆိုတော့ငါဘုရားရှင်ကိုရောမြတ်ကြီး45ဝါကာလဘလုံးတဲ့အခုဘုရားအဖြစ်နဲ့45ဝါကာလဘလုံးမြတ်စွာဘုရား နော်အခုဦးဇင်းတို့အိန္ဒိယရောက်ခွင့်သိမှာပါဗုဒ္ဓဂယာနဲ့ဟိုနီပေါနော်တာဝတိခကြီးတွေကားတွေနဲ့တောင်ဘလောက်သွားရတယ်လဲအဲ့ဒီနေကြော တကြောမှာမြတ်စွာဘုရားနေမနာညာမနာလက်လက် ပြီးတော့တတ္တဝါတွေတရားလိုက်ပြီးတော့ဟောတယ်နော် အပင်မခံပြီးတော့45ဝါကာလပတ်လုံးလောကကြီးထဲမှာ နော်ဒါအိန္ဒိယစပုတိတကြွလုံးကိုလှက်လဲပြီးတော့ဟောတယ်အဲ့ဒီကနေပြီးတော့အခုဒီဟိုတို့မြန်မာတို့အခြားနိုင်ငံတွေဘက်ကိုလည်းလှက်လဲပြီးတော့ကြွခဲ့သေးတယ်နော်အဲ့ဒီလိုလှက်လဲပြီးတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးအပင်မခံပြီးတော့လိုက်ပြီးတော့တရားဟောတာ အိုခြင်းဒုက္ခတွေလွတ်ဖို့နာခြင်းဒုက္ခတွေလွတ်ဖို့သေခြင်းဒုက္ခတွေလွတ်ဖို့အဲ့ဒီဒုက္ခတွေလွတ်ဖို့ချက်သားတဲ့ငါဖျားလိုက်ပြီးတော့ဟောတာအဲ့ဒီပန်းလေးတွေစီမွေးလေးစီမီးလေးတွေအမွေးနံ့တာလေးတွေငါအလှခံကြလို့မဟုတ်ဘူးအဲ့ဒီဩဒုက္ခတွေနာဒုက္ခတွေသေဒုက္ခတွေလွတ်အောင်လုပ်တယ်ဒါကြောင့်မို့ငါဖျားအစုံမကိုတကယ်လိုက်နာခြင်းနဲ့ဆိုရင်ငါဖျားကိုတကယ်ပူဇော်ခြင်းညတဲ့ပုဂ္ဂိုလ်များသည် ဝိပဿနာကမ္မထံကိုပွားပါနော်အိုခြင်းနာခြင်းသေခြင်းကိုလွတ်သွားစေခြင်းလို့တဲ့နော်ဒါကြောင့်မို့အဲ့ဒီဝိပဿနာ ကမ္မထံတည်ဒါလျင်တဲ့ဥစဉ်တို့ဒကာဒကမတွေအဲ့ဒါမြတ်စွာဘုရားအနှစ်သက်ဆုံးဖြစ်တဲ့ကမ္မထံတဲ့နော်အဲ့ဒီကမ္မထံကိုလည်းဥစဉ်တို့ဒကာဒကမတွေဒီနေ့ဥစဉ်တို့ပွားကြမယ်နော်ဒါကြောင့်မို့နံပါတ်1ဗုဒ္ဓဘုရားရှင်ရဲ့ဂုဏ်တော်တွေကိုအာယုံပြုပြီးတော့ဥစဉ်တို့က ကြီးညိုတဲ့ဗုဒ္ဓနှုတ်တတိကမ္မထံလဲအချိန်နှဲငယ်ဥစဉ်တို့ပွားပါဦးမယ်။ဘာကြောင့်လဲဆိုတော့ဗုဒ္ဓရဲ့ဂုံတွေအည်သွေးတွေကို အာယုံယူပြီးတော့အော်တို့ဗုဒ္ဓဆိုတာလောဘမရှိဒေါသမရှိမောဟမရှိ မာနမရှိကိလေသာမရှိနော်အဲ့ဒီလောဘဒေါသမောဟမာနတဏမာနဒိဋ္ဌိဆိုတဲ့အကုသိုလ်တရားတွေချုပ်ငြိမ့်နေတဲ့ပုဂ္ဂိုလ်ကိုငါတို့ကိုးကွယ်ခွင့်ရတာပါလားလို့ဘုရားဖျားရှင်ဆိုတာ ဒီလိုဂုံတွေဒီလိုအရေးအသွေးတွေနဲ့ရှိနေတယ်ဆိုတာဦးဇင်းတို့ကသိဖို့ရလဲအရေးကြီးပါတယ်။ဉာဏ်နဲ့ဘုရားရှင်ကိုတော်မြတ်တယ်ဆိုလို့ရှိရင်အခုပြောသလိုဘုရားရှင်ကိုတော်မြတ်တယ်ကဲကိုကွယ်ကြကိုကွယ်ကြလို့တာပြောတာတေချာလောဘငြိမ့်သလားဒေါသငြိမ့်သလားမသိဘူးဦးဇင်းတို့ဘုရားရှင်ကိုတော်မြတ်ကြီးကတော့လောဘတွေငြိမ့်တယ်ဒေါသတွေငြိမ့်တယ်မောဟတွေငြိမ့်တယ်တဏှာတွေမာနတွေမရှိဘူးတဲ့စိတ်အစဉ်မှာအင်မတန်မှဖြူစင်နေဝင်းပါနေတဲ့ ဗုဒ္ဓဘုရားရှင်ကိုဦးဇင်းတို့ဟာကိုယ်ကိုယ်ခွင့်ရတာကြီးညိုခွင့်ရတာတဲ့ဒါကြောင့်မို့အဲ့ဒီလိုကြီးညိုခွင့်ရတဲ့ဦးဇင်းတို့တရားတော်မတို့ရဲ့စိတ်တန်တန်နဲ့မှဗုဒ္ဓနှုတ်တတိကမ္မထမ်းလေးကိုပွားလိုက်လို့ရှိရင်နော်ဘာဝေဟိဗုဒ္ဓနှုတ်တတိဘာဝနာနမနုတရံအဲ့ဒါကလွန်ခဲ့တဲ့ကဘာတသိန်းရဲ့အထက်မှာပွင့်တော်မူတဲ့နော်ပရုမုဒ္ဒရာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကနန္ဒယတိကိုဟောခဲ့တာ နန္ဒယတေတဲ့ဘာဝနာကမ္မထန်နေတဲ့မှာ အသာဆုံးအမြတ်ဆုံးဖြစ်တဲ့ဗုဒ္ဓနုတ္တရိကမ္မထန်ကြီးကိုပွားလိုက်စမ်းပါပရိဘူရိယတတိမာနတံအဲ့ဒီဗုဒ္ဓနုတ္တရိကမ္မထန်ကြီးကိုမင်းပွားပြီးတော့နေမယ်ဆိုရင်မင်းရဲ့စိတ်အလိုဆန္ဒတွေကြံစီတိုင်းတောင်းတာတိုင်းပြည့်တယ်အဲ့ဒါအရှင်သူဗုဒ္ဓိဆိုတဲ့မထေရမြတ်ကြီးအဲ့ဒီဗုဒ္ဓနုတ္တရိကမ္မထန်ကိုပွားပြီးတော့ အဲ့ဒီဖះရှင်ကိုတော်မြတ်ကြီးရဲ့လက်ထက်ကနေပွားပြီးတော့လာလိုက်တာကဘာပေါင်းတသိန်းနော်အပယ်လေးပါတစ်ခါမှမဆင်းဘူးတဲ့ဗုဒ္ဓနုတ္တိကမ္မထာရဲ့အကျိုးကြည့်လိုက်တာနော်ဒါကြောင့်မို့ဗုဒ္ဓနုတ္တိကမ္မထာကိုအမြဲတမ်းပွားနေတဲ့ပုဂ္ဂိုလ်တွေဥဇဏတို့တရားဓမ္မတွေကံနေမြင့်နေအတိုက်ခိုက်တွေအနှောင့်အယှက်တွေကိုလှုပ်လို့မရဘူးဥဇဏတို့တရားဓမ္မတွေအိမ်မှာနေရင်းနဲ့တရားတွေအထုတ်တဲ့အခါကျတော့တခါလေးအနှောင့်အယှက်တွေလာတတ်တယ်နော် အဲ့ဒီလိုလာတဲ့အခါရောက်တဲ့အခါကျဟာဒီလိုဗုဒ္ဓနုတ္တိကမ္မထံကိုပွားပေးရတယ်အဲ့ဒီလိုဗုဒ္ဓနုတ္တိကမ္မထံကိုပွားပေးလိုက်ရင်အဲ့ဒီအနှောက်ယှက်တွေအကုန်လုံးလွင့်ပြောင်းပြီးတော့ကိုအားထုတ်တဲ့ဝိပဿနာတွေကပိုးပိုးပိုးပိုးပြီးတော့အရှိန်အားကောင်းသွားတယ်အရှိန်အားကောင်းသွားတယ်ဒါကြောင့်မို့သစ်ပင်အကြီးကြီးကိုဓားနဲ့သွားခုတ်တဲ့လူကသစ်ပင်ကြီးကကြီးဓားခုတ်ရင်းခုတ်ရင်းနဲ့အဲ့ဒီမှာဓားတွေကတုံးပြီးတော့ဆက်ခုတ်လို့မရတော့ဘူးဆိုအဲ့ဓားကိုပြန်သွင်း အခုလည်းပဲဒီတိုင်းပဲတဲ့တဏမာနဒိဋ္ဌိတွေနဲ့တသံတရာလုံးကငါကိုငါဟာငါဥစ္စာလို့လောက်ခဲ့တဲ့တက္ကာယဒိဋ္ဌိအပင်ကြီးကိုတခါတည်းမတ်တီးဟူသောဓာနဲ့ဥစဉ်တော့ခုတ်ရတာခုတ်ရတဲ့အခါကျတော့တခါခုတ်လည်းမပြတ်ဘူးတခါခုတ်လည်းမပြတ်ဘူးဘာလို့လဲဆိုတသံတရာလုံးကငါကိုငါဟာငါဥစ္စာငါသားငါသမီးလို့တသံတရာလုံးကစွဲလာတဲ့အခါကျတော့ဒါကြီးကငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားလို့ရှေ့ရတာရှုတာနောက်ကငါပူရာကြီးပေါ်တော့လဲငါပူတယ်ပြန်ဖြစ်ပြန်ရော ကြိုက်တာပေါ်တော့လဲငါကြိုက်တယ်ပြန်ဖြစ်ပြန်ရောဆိုတော့ဒီပေါ်မှာတက္ကာယဒိဋ္ဌိကမပြတ်နိုင်ဘူးမပြတ်နိုင်တော့တခါတလေကျတော့စိတ်ဓာတ်တွေကကြာပြီးတခါလေညီးငွဲပြီးတော့လှုပ်ချင်စိတ်တွေမရှိတော့ဘူးဖြစ်တော့အဲ့ဒီအချိန်မျိုးမှာဆိုရင်ဟောဗုဒ္ဓံဒုတိကမ္မထံပြန်ပွားပါတဲ့နော်ဓာကိုပြန်ပြန်ပြီးသွေးရတယ်လို့နော်ဝိပဿနာကမ္မထံတွေလုံနေရင်းနဲ့မတက်တော့ဘူးစိတ်ဓာတ်တွေကြလာပြီးအားထုတ်ရတယ်ညီးငွေလာပြီးနော်ဒီပေါ်မှာလှုပ်ချင်စိတ်တွေမရှိတော့ဘူးဆိုရင် အဲ့ဒီအချိန်မှာဥဒ္ဒနဒကာဒကမတွေဗုဒ္ဓနုတ်တိကမ္မထန်ကြီးကိုပြန်ပြီးပွားလိုက်စမ်းပါတဲ့ပြန်ပွားပြီးမှတခါပြန်ပြီးဝိပဿနာပြန်ရှုအဲ့လိုရှုပြီးတော့နေမယ်ဆိုရင်ဥဒ္ဒနဒကာဒကမတွေအဲ့ဒါဗုဒ္ဓနုတ်တိကမ္မထန်ရဲ့စွမ်းအားတွေကနေပြီးတော့ဝိပဿနာတွေပြန်ပြီးအထောက်ပံ့ပြုပါတယ်ဒါကြောင့်မို့ဗုဒ္ဓနုတ်တိကမ္မထန်ဟာနည်းနည်းရရကမ္မထန်မဟုတ်ပါဘူးဥစဉ်တော်ဘုရားရှင်ကိုရမြတ်ကြီးတကြိမ်တစ်ခါပေါ်မှသာလျှင်ဗုဒ္ဓဆိုတာကြားခွင့်ရတာ ဘုရားရှင်မပေါ်ရင်ဖယားဖယားဆိုတဲ့အတန်လေးတောင်မှဘယ်နေမှမသိဘူးတဲ့နော်ဘုရားရှင်မပေါ်ရင်အခုဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်နဲ့တွေ့တာတောင်းမှတချို့တရားတော်မတွေဖယားတရားလောက်ရမှမသိဘူးနော်ဩဘာသာကြားတွေဆိုပိုဆိုးရောပေါ့ကိုပြောတော်မသူတို့ယုံတာမှမဟုတ်တာဒါဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်ကြီးနဲ့တွေ့တာတော့မှဥစဉ်တို့တရားတော်မတွေဥစဉ်တို့တွေကကံကောင်းလွန်းလို့အခု ဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်မြတ်ကြီးတဲ့မှာယုံကြည်ခွင့်ရတယ်ကြင်ညိုခွင့်ရတယ်နောက်ပြီးတော့ကြင့်ကြံခွင့်မှာရတာအဲ့ဒီကြင့်ကြံခွင့်ပွားများခွင့်အာထုတ်ခွင့်တွေပါရတာဦးဇင်းတို့တရားတော်မတွေသာသနာပုံညဝန္တတပုံညဝန္တဝါလာပြီနော်တဲ့နော်ဘုံကံကြည်လို့တဲ့ဘုံကံကြည်လို့ကိုကိုယ်တိုင်းလည်းကြင့်ကြံကြောကုတ်အာထုတ်ခွင့်ရတယ်သာသနာတော်ကြီးကိုလည်းပစ္စည်းလေးပါးတွေနဲ့ထောက်ပံ့ခွင့်ရတယ် ပစ္စည်း၄ပါးထောက်ပံ့ခွင့်ရတာတောင်မှအာထုတ်ခွင့်ရတဲ့ပုဂ္ဂိုလ်လောက်ဘုံက မကြည့်သေးဘူးတဲ့နော်တချို့တလေကတသက်လုံးဒါနတွေတော့ပြုတ်တယ်ကောင်းမှုတွေတော့ပြုတ်သွားပါရဲ့တသက်လုံးတရားတောင်အာထုတ်မသွားဘူးတဲ့ဘာကြောင့်လဲဘုံကံပြန်နေလို့တဲ့နော်သာသနာတော်ကိုတော့ထောက်ပံ့ဝင်လေးတော့ရပါတယ်ကိုကိုတိုင်းအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေကိုမြင်အောင်ပွားများခြင်းအာထုတ်ခြင်းဆိုတဲ့အခွင့်တွေရမသွားရှာဘူးတဲ့ဒါကြောင့်မို့ ဦးဇင်းတော်ဒကာဒကမတွေကအော်ဒီနေ့ဗုဒ္ဓဘုရားရှင်ကိုတော်မြတ်ကြီးရဲ့ကျေးဇူးတော်တွေဂုဏ်တွေကြောင့်မို့ငါတို့ဟာဒီတရားတွေကိုသိခွင့်ရတယ်နာခွင့်ရတယ်ကြားခွင့်ရတယ်ကုသိုလ်တရားတွေအကုသိုလ်တရားတွေကိုလည်းပိုင်းခြားပြီးတော့သိခွင့်ရတယ်ဘယ်အကြောင်းကြောင့်လဲဗုဒ္ဓဘုရားရှင်ကိုတော်မြတ်ကြီးကြောင့်ဒါကြောင့်မို့အဲ့ဒီဘုရားရှင်ရဲ့ကိုတော်မြတ်ရဲ့ဂုဏ်တွေကိုဒီနေ့ဦးဇင်းတော်ဒကာဒကမတွေအာယုံယူပြီးတော့ဗုဒ္ဓနုတ်တတိကမ္မထမ်းကြီးကိုဦးဇင်းတို့ပွားမယ်ပြီးတဲ့အခါကျမှ ဦးဇင်ဝိပဿနာပါတင်ပြီးတော့မြတ်စွာဘုရားအနှစ်သက်ဆုံးဖြစ်တဲ့ဝိပဿနာ ကမ္မထမ်းမှာဦးဇင်တို့ပွားပြီးတော့သွားပါမယ်။ဒါကြောင့်မို့ဦးဇင်တို့တရားဓမ္မအပေါင်းတော်ကောင်းတို့တွေသည်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့တဆုံလပြည့်ဗုဒ္ဓနေ့အကျိုးမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ဂုံတော်ကျေးဇူးတော်တို့ကိုအာယုံပြုပြီးတက္ကလာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့အရဟံသဗ္ဗကဝါဆုံးကိုပါသောဂုံတော်တို့နဲ့ပြည့်စုံတဲ့ဂုံတွေကို စစ်ကြံကြုတ်ကိုပွားများထုတ်နိုင်ကြပါစေကုန်သတည်း။အိုခြင်းကိယာနာခြင်းကိယာသေခြင်းကိယာဆိုတဲ့ဝိပဿနာတရားတို့ကိုလည်းစစ်ကြံကြုတ်ကိုပွားများအားထုတ်နိုင်ကြပါစေကုန်တော်သတည်း။သာဓုသာဓုသာဓုပါဖေယ။ကဲဦးဇင်းတို့ ပဋိကံယူပြီးမယ်ပဋိကံလေးအဲ့ဒါအတူချုံပြီးတော့ပဲဥစဉ်ချပေးလိုက်ပါမယ်နော်အတူချုံပြီးချပြီးတော့ဥစဉ်တို့တရားထိုင်တော့မှာမို့နော်ကဲလိုက်ဆိုကြအရှင်ဖယားအရှင်ဖယားတပည့်တော်တို့သည်တပည့်တော်တို့သည်ယခုတရားအထုတ်နေခြင်းအတွင်း၌ ယခုတရားထုတ်နေစဉ်တွင်၌ခန္ဓာ၅ပါးခန္ဓာ၅ပါးယုံနာနှစ်ပါးကိုယုံနာနှစ်ပါးကိုလှူဒန်းပါ၏လှူဒန်းပါ၏ကတ်လှူပါ၏ကတ်လှူပါ၏ပူဇော်ပါ၏ပူဇော်ပါ၏အရှင်ဖရာရှင်ဖရာကဲအလုံးအပေါ်ပါသွားခြင်းတဲ့လူကအပေါ်ပါခဏသွားထားလိုက်ပါ ဘောပါမသွားခြင်းတဲ့လူကတန်းပြီးတော့ဦးဇင်းတို့ထိုင်လို့ရပြီဦးဇင်းတို့အရင်ပိုင်းဦးဇင်းဗုဒ္ဓနုတ္တိပွားပုံပွားနည်းကိုရှေ့ကနေပြီးတော့ဦးဇင်းပြောသွားမှာအဲ့တော့တင်မလင်ခွေထိုင်ဘယ်ဘက်လက်ပေါ်ညာဘက်လက်ပွားလေးတင် လုံကြီးတွေပစိုးတွေတင်းနေတာတွေကြက်နေတာတွေမဖြစ်ပါစေနဲ့သေးသေးချာချာလေးပြင်ထားပါ န္ဓာကိုယ်ဣရိယာပုလေးကိုစိတ်တိုင်းကြအောင်ထိုင်ခါကြီးဆန့်လည်းမထားနဲ့တောင့်လည်းမထားနဲ့တင်းလည်းမထားနဲ့ရက်စီလည်းမှိတ်ပြီးကိုယ်ခန္ဓာကိုယ်ပြန်စစ်ကြည့်ခါကြီးတွေတောင့်နေသလားတင်းနေသလားမျက်နှာကြောကြီးတွေတင်းနေတာရှိလားကိုယ်ကြောကြီးတွေတင်းနေလားလို့အကုန်လုံးပြန်စစ်ကြည့်ပြန်စစ်ကြည့် စစ်ကြည့်ပါခန္ဓာကိုယ်တစ်ခုလုံးအကုန်ပြန်စစ်ကြည့်ပါတင်နာတွေတောက်နာတွေဘာမှမရှိသေးနဲ့စိတ်တိုင်းမကြတာရှိရင်အကုန်ပြင်းထိုင်းနေတာစိတ်တိုင်းမကြဘူးလားကိုဟာကိုခြေထောက်နှစ်ခုဘလို့နေလဲစိတ်တိုင်းမကြသေးအခုချိန်မှာအကုန်လုံးစိတ်တိုင်းကြအောင်ပြင်းစိတ်တိုင်းကြအောင်ပြင်း ဣရိယာပုတ်သေးခြားခြားလေးပြင်ဆင်ထားဣရိယာပုတ်သေးခြားစိတ်တိုင်းကြပြီဆိုရင်ဗုဒ္ဓနုတ္တိကမ္မထမ်းကြီးကိုပွားတော့မယ်ဗုဒ္ဓဘုရားရှင်ကိုတော်မြတ်ကြီးမိမိရဲ့ရှေ့မှာတရင်သုံးပြီးထိုင်းနေတယ်လို့အရင်အာယုံလေးယူထားလိုက်ပါကိုယ့်ရဲ့ရှေ့နှစ်တောင်လောက်မှာ ရသော်ဘုရားရှင်ကိုတော်မြတ်ကြီးမိမိကြီးညိုတဲ့ဘုရားရှင်အာယုံပြုပြုအရင်ဆုံးတော့ပြည့်ညတ်ကိုအာယုံယူရမှာပေါ့အဲ့တော့ဘုရားရှင်ကိုတော်မြတ်ကြီးမိမိရဲ့ရှေ့မှာသတင်းသုံးပြီးတော့ထိုင်းနေတော်မူတဲ့ဘုရားရှင်ကိုတော်မြတ်ကြီးကိုအာယုံပြုလိုက်ဘုရားရှင်ကိုတော်မြတ်ကြီးကိုအာယုံယူပြီးတော့မှကိုကအဲ့ဘုရားရှင်ကိုတော်မြတ်ကြီးရဲ့ပုံတော်ကိုအရင်ဆုံးအာယုံယူရတယ်နောက်ကြမှာဂုံတော်တွေတွင်းမှာ ဆင်ញင်တာနောက်ကြော်တဖြည်းဖြည်းတဖြည်းဖြည်းနဲ့ဂုံတော်ဘက်ကိုသွားမှာအာယုံကဘယ်မှာထားရမှမသိမှာဆိုလို့အဲ့ဒါတနည်းပြောရင်တော့ဘုရားကတိုင်းပေါ့ဘုရားဘုရားရှင်ကိုရောမြတ်ကြီးရဲ့ပုံရိပ်ကိုအရင်ဆုံးယူလိုက်တာစိတ်ကိုတည်ငြိမ်အောင်အဲ့ဒီမှာထားမယ်ဘုရားပုံရိပ်ကိုအာယုံယူပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာဂုံတော်၉ပါးနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားဖြစ်တယ် အရဟံနော်လူမင်းနာမင်းမြမမင်းတို့ဤပူဇော်ထုကိုခံယူတော်မူတိုက်တဲ့ဂုဏ်နဲ့လည်းပြည့်စုံတော်မူတယ်လူတွေနတ်တွေကဘာကြောင့်ဥခိုက်ရတာလဲဘာကြောင့်ပူဇော်ရတာလဲဆိုတော့အရဟံစိတ်ွယ်ရာအယတ်မှာ မကောင်းမှုကိုသူများတွေကပြုကျင်ကြတယ်ဗုဒ္ဓဘုရားရှင်ဟာစိတ်ကွယ်ရာအရက်ကိုရောက်တော်လဲပဲဘယ်တော့မှမကောင်းမှုပြုတဲ့ပုဂ္ဂိုလ်မဟုတ်တော့ဘူးနော်သူသူကိုကိုကစိတ်ွယ်တဲ့နေရာလေးရောက်ရင်မကောင်းတာလေးကြံညင်သေးတယ်မကောင်းတာလေးလှုပ်ချင်သေးတယ်ဘယ်သူမှမသိပါဘူးကွာဆိုပြီးတော့ရသော်ဘုရားရှင်ကိုတော်မြတ်ကြီးကတော့စိတ်ွယ်ရာအရက်ရောက်တာတောင်မှ မကောင်းမှုကိုမပြုတော့ဘူးတဲ့အဲ့ဒါကြောင့်မို့အရဟံစိတ်ွယ်ရာအရ၌မကောင်းမှုကို ပြုတော်မမူသောမြတ်စွာဘုရားအရဟံကိလေသာအပုခသိမ့်အေးငိမ့်တော်မူသောမြတ်စွာဘုရားကိုယ်နဲ့ပြန်ရှင်ကြည့်လိုက်တော့ကိုယ်မှာလောဘလည်းရှိတယ်ဒေါသလည်းရှိတယ်မောဟလည်းရှိတယ် မနာလိုခြင်းတွေဝန်တိုခြင်းတွေနဲ့ပြည့်နေတဲ့စိတ်ဘုရားဖះရှင်ကိုရောမြတ်ကြီးရဲ့စိတ်တန်တန်မှာ ရောက်တော့အဲ့ဒီလောဘတွေငြိမ့်နေတယ်ဒေါသတွေငြိမ့်နေတယ်မောဟတွေငြိမ့်နေတယ်လောဘမရှိဒေါသမရှိမောဟမရှိမာနမရှိနော်စိုးရိမ်ခြင်းလည်းမရှိဘူးပူဆွဲခြင်းလည်းမရှိဘူးငိုကြွေးခြင်းလည်းမရှိဘူး အဲ့ဒီလိုစိုးရိမ်မှုတွေပူဆွေးမှုတွေငိုကြွေးမှုတွေနဲ့ကင်းနေတဲ့ဗုဒ္ဓဘုရားရှင်အဲ့ဒီဗုဒ္ဓဘုရားရှင်ရဲ့ဂုံအဲ့ဒီလို လောဘတွေကင်းဒေါသတွေကင်းမောဟတွေကင်းနေလို့လူနာမြမတ္တဝါအလုံးတို့ရဲ့ပူဇော်ထုကိုခံယူတော်မူတိုက်တဲ့မြတ်စွာဘုရားလူတွေနဲ့ဥခိုက်ပူဇော်ခံတိုက်တယ်ဆိုတာ အဲ့ဒီမကောင်းမှုတွေကိုကြွယ်ရမှာစိတ်ကြွယ်ရမှာမပြုတ်ဘူးတဲ့မိမိရဲ့တန်တာမှာရှိနေတဲ့လောဘတွေဒေါသတွေမောဟတွေငြိမ်းနေအောင်လှုပ်ထားနိုင်တဲ့ဘုရားရှင်မှုလူတွေနတ်တွေဓမ္မတွေအကုန်ဥခိုက်ရတာရောက်မှုအရဟံလူမင်းနတ်မင်းမြမာမင်းအပေါင်းတို့ဤပူဇော်ထုကိုခံယူတော်မူလိုက်သောမြတ်စွာဘုရားဆိုပြီးတော့ အာယုံလေးယူပြီးတော့မြန်မာလိုလေးနဲ့တွဲပြီးအာယုံပြုဒါမှနှလုံးသားထဲမှာဖျားတဲတာဒီဖျားတဲနီးကမှအဲ့ဒါအမြတ်ဆုံးအပြင်မှာဇေဒီတွေတဲတာထက် အခုဇေဒီခန္ဓာဇေဒီခန္ဓာကိုယ်တွင်းထဲမှာနှလုံးအိမ်ထဲမှာဖျားတဲတာကပုံမြတ်တယ်တဲ့နော်အပြင်ကဇေဒီတွေတဲတာထက်အခုလိုတဲတာကပုံမြတ်တယ်အခုလိုဖျားရှိရဂုံတွေကို စိတ်ထဲကနေဆင်ញင်တာနော်အရင်တော့ကတော့နှုတ်တင်နဲ့ရွတ်ရတာပေါ့နော်လက်ကလည်းပရိတွေလည်းလှုပ်ကြတာပေါ့အခုကျတော့စိတ်စိတ်ချင်းလေးပဲအသာလေးစိတ်ထဲကနေမှအရဟံလူနာမြမာတတ္တဝါအပေါင်းတို့ဤပူဇော်ထုခိုင်းတော်မူတိုက်သောမြတ်စွာဘုရားဆိုပြီးတော့ကိုယ့်ရဲ့စိတ်ထဲကနေပြီးတော့ဗုဒ္ဓဘုရားရှင် ကိုတော်မြတ်ကြီးကိုကြည်ညိုတဲ့စိတ်နဲ့နော် လေးစားတဲ့စိတ်နဲ့အမြတ်တလို့ထားတဲ့စိတ်နဲ့ပူဇော်လိုက်စမ်းပါနော်ပူဇော်လိုက်စမ်းပါအရဟံလူမင်းနာမင်းမြမာမင်းပေါင်းတို့၏ပူဇော်ထုကိုခံယူတော်မူတိုက်သောမြတ်စွာဘုရားအရဟံအရဟံအရဟံတလုံးနဲ့လုံနေရင်ပါဠိဆိုတော့သဘောအဓိပ္ပာယ်မပါမှာဆိုလို့ ကြည်ညိုစိတ်ရော့သွားမှာဆိုလိုက်မြန်မာလေးနဲ့တွဲပူဇော်ပေးပါအရဟံလူမင်းနာမင်းမြမမင်းပေါင်းတို့ဤပူဇော်ထုကို ခံယူတော်မူတိုက်တော်မြတ်စွာဘုရားအရဟံစိတ်ွယ်ရာရ၌မကောင်းမှုကို ပြုတော်မမူသောမြတ်စွာဘုရား အာရဟံစိတ်ွယ်ရာရ၌မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံကိလေသာပုခသိအငိမ့်တော်မူသောမြတ်စွာဘုရား အရဟံကိလေသာဘုခတိအငိမ့်တော်မူသောမြတ်စွာဘုရားအရဟံသုံးမျိုးအရဟံလူမင်းနာမင်းမြမမင်းပေါင်းတို့၏ပူဇော်ထုကိုခံယူတော်မူလိုက်သောမြတ်စွာဘုရား အရဟံစိတ်ွယ်ရာရ၌မကောင်းမှုကို ပြုတော်မမူသောမြတ်စွာဘုရားအရဟံကိလေသာအပုခသိအငိမ့်တော်မူသောမြတ်စွာဘုရားဒါကအရဟံဂုံတော်၃မျိုး ပြီးရင်သမ္မာသမ္ဗုဒ္ဓောသိစရာမှန်သမျှအလုံးစုံကိုထိုးထွင်း၍သိတော်မူသောမြတ်စွာဘုရားသိစရာမှန်သမျှတရားတော်တွေအားလုံးကိုထိုးထွင်းသိတော်မူသောမြတ်စွာဘုရားသမ္မာသမ္ဗုဒ္ဓောသိစရာမှန်သမျှအလုံးစုံသောတရားတွေကို ထိုးထွေး၍သိတော်မူသောမြတ်စွာဘုရားသစ္စာလေးပါးတွေညီရတန်တရားတွေအကုန်လုံးကိုထိုးထွင်းသိတော်မူတဲ့ဂုံတော်ဘုရားဘုရားရှင်မှာပဲရှိတယ်လူတွေနတ်တွေဥခိုက်ပူဇော်ခံရတဲ့လောကသုံးပါးအမြတ်ဆုံးဆိုတော့အရဟံဂုံတော်ကလည်းဝါသနာနဲ့တက်ွေအကုန်လုံးကိုပယ်တတ်တာ ဗုဒ္ဓဘုရားရှင်မှာပဲရှိတယ်သမ္မာသမ္ဗုဒ္ဓောသိစေရမှန်သမျှအလုံးစုံသောတရားတော်တို့ကိုထိုးထွင်းသိတော်မူသောမြတ်စွာဘုရားဝိဇာစရဏတံပံသောအကျင့်တရား15ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရား အကျင့်စရဏတွေနဲ့လည်းပြည့်စုံတော်မူတဲ့မြတ်စွာဘုရားဝိဇာစရဏတံပန်တော်အကျင့်စရဏအလုံးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဒုက္ကတောကောင်းသောစကားကိုဆိုတော်မူရသောမြတ်စွာဘုရား သူကတော်နိဗ္ဗာန်သို့ကောင်းစွာကြွားသွားတော်မူသောမြတ်စွာဘုရားကောင်းသောစကားကိုလည်းအမြဲတမ်းပြောဟောတော်မူလေးရှိတဲ့နိဗ္ဗာန်သို့လည်းကောင်းစွာကြွားသွားတော်မူလေးရှိတဲ့မြတ်စွာဘုရားသူကတော်လောကဝိတုတတ္တလောကသင်္ခါရလောကဩဃာသလောကဆိုတဲ့လောကသုံးပါးကို အကုန်အစင်သိမြင်တော်မူသောမြတ်စွာဘုရားလောကသုံးပါးကို အကုန်စင်သိမြင်တော်မူသောမြတ်စွာဘုရားအနုတ္တရောပုရိသဓမ္မသာရတိတဲ့အိမတန်ရန်ရိုင်းဆိုင်ကြမ်းထမ်းတဲ့နာရာဂိရိဆင်တို့လူပေါင်းထောင်ချီတတ်တဲ့အင်္ဂုလိမာရတို့လို ပုဂ္ဂိုလ်ကြီးတွေကိုလည်း ယင်ကျေးအောင်ဆုံးမတော်မူတတ်သောမြတ်စွာဘုရားအနုတ္တရောပုရိသဓမ္မသာရတိတတဝါတွေကိုယင်ကျေးအောင်ဆုံးမသွန်သင်ပေတော်မူတတ်သောမြတ်စွာဘုရားတထာဒေဝမနုဿာနာ ကုံစဲမှုကြီးကဲ့သို့အလုံးကိုဥဆောင်ပြီးတော့ခေါ်သွားတော်မူတဲ့မြတ်စွာဘုရားနိဗ္ဗာန်ကိုရောက်အောင်ဤမဘကံမှာထိုမဘကံဆိုတဲ့နိဗ္ဗာန်ကိုရောက်အောင်ခေါ်ဆောင်ပြီးတော့သွားတော်မူတဲ့မြတ်စွာဘုရားတထာဒေဝမနုဿာနံ လူနာမြမာတတဝါတွေရဲ့ဆရာတဆူဖြစ်တော်မူတဲ့မြတ်စွာဘုရားတထာဒေဝမနုဿာနံလူနာမြမာတတဝါအလုံးတို့အကြည်အမှုဆရာတဆူဖြစ်တော်မူသောမြတ်စွာဘုရား ဘုဒ္ဓသစ္စာလေးပါးမြတ်တရားကို ပိုင်းခြားထင်နေသိမြင်တော်မူသောမြတ်စွာဘုရားဗုဒ္ဓဆိုတဲ့ဂုံဟာသစ္စာလေးပါးမြတ်တရားကိုဆရာမကူသိယံဘူးညွှန်းဖြင့်မိမိအလိုလိုသိတော်မူသောမြတ်စွာဘုရား ဘဂဝါဘုံတော်၆ပါးသခင်ဖြစ်တော်မူသောမြတ်စွာဘုရားဘုံတဘုဒေဇော အာနုဘောဘသူနဲ့မှ နိုင်ရှင်လို့မရဘသူနဲ့မှဘယ်လူဘယ်နာဘယ်ပြမာကမှဘုရားဘုရားရှင်ကို နိုင်ရှင်လို့မရတဲ့ဘုံရှင်ကံရှင်တဘာရှင်ဖြစ်တော်မူသောဘဂဝါနော် ဘုံတော်ကြီးတော်မူသောမြတ်စွာဘုရားဘဂဝါဘုံတော်ကြီးတော်မူသောမြတ်စွာဘုရားလူတွေနတ်တွေဘယ်သူမှနှိုင်းရှင်လို့မရတဲ့ဘုံတော်ကံတော်ဉာဏ်တော်တွေနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဘုရားကုံတော်ကိုးပါလို့ပွားပြီးတော့အခုမိမိရဲ့စိတ်ထဲမှာတမာဒီလေးရပြီးတီးနေအောင်စိတ်ထဲကနေပြီးတော့တမျိုးတည်းပဲယူပြီးတော့ပွားတော့ အရဟံကြိုက်တဲ့ပုဂ္ဂိုလ်ကလည်းအရဟံလူမင်းနာမင်းမြမာမင်းအပေါင်းတို့၏ပူဇော်ထုကို ခံယူတော်မူတိုက်သောမြတ်စွာဘုရားအချို့သောပုဂ္ဂိုလ်ကဗုဒ္ဓတလုံးပဲပွားနေတာဗုဒ္ဓဗုဒ္ဓဗုဒ္ဓဆိုပွားနေတဲ့ပုဂ္ဂိုလ်ကလည်းဗုဒ္ဓသစ္စာလေးပါးမြတ်တရားကိုဆရာမကူတရားဘူးဉာဏ်ဖြင့်သိမြင်တော်မူသောမြတ်စွာဘုရား ဂုံတော်ကိုးပါးတဲ့ကနေမိမိနှစ်သက်ရာတမျိုးကိုရွယ်ပြီးတော့စိတ်ထဲမှာအကြိမ်ကြိမ်အကြိမ်ကြိမ်ပူဇော်ပါစိတ်ထဲကနေပြီးတော့အရဟံလူမင်းနာမင်းမြမာမင်းပေါင်းတို့၏ပူဇော်သူကိုခံယူတော်မူတိုက်သောမြတ်စွာဘုရားစိတ်ထဲမှာပွားပါကြည်နူးပြီးတော့ဝမ်းသာပြီးတော့ ဗုဒ္ဓဘုရားရှင်ကိုတော်မြတ်ကြီးရဲ့ဂုဏ်တွေကို အာယုံယူပြီးတော့ပူဇော်နေရတယ်ပွားများနေရတာအဲ့လို ပူဇော်ပွားများပြီးနေရတဲ့အချိန်မှာပီတိတွေဖြစ်လာလိမ့်မယ်နော်ဝမ်းသာအော်ဒီလိုလောဘငြိမ်းဒေါသငြိမ်းမောဟငြိမ်းကိလေသာတွေငြိမ်းနေတဲ့ဗုဒ္ဓဘုရားရှင်ကိုငါတို့ပူဇော်ခွင့်ရနေပါလားလို့စိတ်ထဲမှာဝမ်းမြောက်ဝမ်းသာ ပီတိတွေဖြစ်နေရပါ အဲ့ဒီလိုဝမ်းမြောက်ဝမ်းသာပီတိတွေဖြစ်နေတဲ့အဆင့်ကို ရောက်အောင် စိတ်ထဲမှာပွားပါတမျိုးပဲယူပြီးပွားတော့ကိုယ်ပါလုံးမရွတ်ပါတော့နဲ့တမျိုးတည်းပဲအရဟံလူမင်းနာမင်းမြမမင်းပေါင်းတို့ပူဇော်ထုကိုခံယူတော်မူလိုက်သောမြတ်စွာဘုရားမိမိနှစ်သက်တဲ့ဘုရားရဲ့ဂုဏ်လေးကို လက်ဖြောက်တစ်ချက်တည်းတစ်ချက်တည်းမှာဗုဒ္ဓနှုတ်တတိဂရေသိမ့်နဲ့ချီပြီးတော့ကုသိုလ်တွေရပါတယ်စိတ်ကိုဘေးကိုမလွင့်ပါသေးနဲ့ဟိုတွေးဒီတွေးတွေးမနေပါသေးနဲ့တွေးနေတာဘာတွေးတွေးနောက်ဆုံးသူဖြစ်ချင်တာဖြစ်တာပဲလောကကြီးကဖြစ်ချင်တာသူဖြစ်ချင်တာဖြစ်တဲ့လောကကြီးမှာငါနဲ့အတ္တနဲ့သွားမလို့ပါနဲ့ဘုရားဘုရားရှင်ကိုရောမြတ်ကြီးရဲ့ဂုဏ်တွေကိုအာယုံယူပြီးတော့ပူဇော်လိုက်စမ်းပါ အရဟံလူမင်းနာမင်းမြမမင်းပေါင်းတို့ပူဇော်ထုကိုခံယူတော်မူတိုက်သောမြတ်စွာဘုရားမြန်မြန်ရွတ်နေဖို့လည်းမလိုဘူးနော်စိတ်แท้ကနေတကယ်ကြည်နိုးပြီးတော့ဗုဒ္ဓဘုရားရှင်ရဲ့လောဘတွေငြိမ်းလို့ဒေါသတွေငြိမ်းလို့မောဟတွေငြိမ်းလို့တော့မကောင်းမှုတွေကိုစိတ်ွယ်ရမှာမလောက်လို့ဩဒီလိုကောင်းမှုတွေနဲ့ပြည့်နေတဲ့ဘုရားပါလားနော် ူဇော်ပါအရဟံလူမင်းနာမင်းမြမမင်းပေါင်းတို့ပူဇော်သူကို ခံယူတော်မူတိုက်သောမြတ်စွာဘုရားဘွားပါအချိန်ချင်းဘွားပါ စိတ်ကိုဘေးကိုမရောက်ပါစေနဲ့ တခါတည်းရံမာမသာသနာတော်နဲ့ကံကောင်းလို့ကြုံလိုက်ရတဲ့အချိန်မှာဗုဒ္ဓနုဒတိကမ္မထံအမြတ်ဆုံးဖြစ်တဲ့ကမ္မထံကြီးပွားရင်ပွားသလောက်ဘုံကံတွေကြီးတယ်နော်ကံတွေမြင့်တယ်ဒီလိုမြင့်တဲ့ကမ္မထံကြီးကိုပွားလိုက်စမ်းပါအရဟံလူမင်းနာမင်းမြမမင်းပေါင်းတို့ကုသိုလ်ထုကိုခံယူတော်မူတိုက်သောမြတ်စွာဘုရား စိတ်မှာကြည်နိုးပြီးတော့ဝမ်းသာပြီးတော့ကိုကြည်ပြီးနေအောင်ပွားပေးလိုက်စမ်းပါကဘာရီသင်္ချေနန္ဒကျော်လွန်တဲ့အခါမှာ ဖယားဆိုတဲ့အတန်လေးတစ်ချိန်တစ်ခါကြားဖို့ကအင်မတန်ခဲရင်ပါဒီလိုခဲရင်ရတဲ့အချိန်မှာဦးဇင်းတို့တို့တွေဒီလိုသာသနာတော်ကြီးနဲ့လာကြုံရတယ်လေအင်မတန်ကံကောင်းလို့လို့ဘုံကံကြီးလုံးလို့ ပွားပါအရဟံတလုံးကိုပွားပါဘုရားဖះကိုကျေးဇူးဆက်တဲ့အနေနဲ့ဩတို့ဖះရှင်ဆိုတာ လောဘတွေငြိမ်းဒေါသတွေငြိမ်းကိလေသာတွေမရှိတဲ့ဘုရားကိုငါတို့ပူဇော်ခွင့်ရနေပါလားစိတ်ထဲမှာဘုရားနှုတ်တိကမ္မထံကိုပွားလိုက်လို့ရလာတဲ့ပီတိကုသိုလ်လေးတစ်ကြိမ်ဟာစัจ java ဝရေမင်းကြီးဖြစ်ရတာထက်ပိုမြတ်တယ်နော် ဝါပါစိတ်ထဲမှာအရဟံလူမင်းနာမင်းမြမာမင်းပေါင်းတို့၏ပူဇော်ထုကို ခံယူတော်မူလိုက်သောမြတ်စွာဘုရားစိတ်ကိုကြည်နူးပြီးတော့တခါတည်းဝမ်းသာနေအောင်ကြည်နူးပြီးတော့ဝမ်းသာနေအောင်ပွားပေးအတွေးတွေမဝင်ပါသေးနဲ့ အိမ်ကြောင့်တွေးခြင်းအလောက်ကြောင့်တွေးသားကြောင့်သမီးကြောင့်ဘာမှမတွေးနဲ့ဒီချိန်အဲ့ဒီအရဟံတလုံးကိုဒါပူဇော်နေအရဟံလူမင်းနာမင်းမြမမင်းပေါင်းတို့၏ပူဇော်ထူကိုခံယူတော်မူတိုင်းသောမြတ်စွာဘုရား ဆိုပါစိတ်ထဲကနေအကြိမ်ကြိမ်ပွားနေပါအဲ့ဒါမှတကယ်နှလုံးသားမှာဖျားတယ်တာနော်ဘုရားဖျားရှိကဂုံတွေကျေးဇူးတွေကိုအာယုံယူပြီးတော့အဲ့ဒါပန်းလူစီမိလူတာဒီအများကြီးမြတ်တယ်ဒါမှဗုဒ္ဓနောဒရီကမ္မထအမြတ်ဆုံးပူဇော်ခြင်းပဲကိုယ့်ရဲ့နှလုံးသားထဲမှာဗုဒ္ဓဖရာရှင်ကိုယေရှုပြီးတော့အာယုံကိုဆုဆိုင်ပြီးတော့အခါတည်းကိုကြည်ညိုကြည်နိုးပြီးနေအောင်ကိုပူဇော် ပွားပါအကျဉ်းကြီးအရဟံလူမင်းနာမင်းမြမမင်းပေါင်းတို့ဥတော်ထုကိုခံယူတော်မူတိုက်သောမြတ်စွာဘုရားအကျဉ်းကြီးအကျဉ်းကြီးပွားနေပါ မိမိယူထားတဲ့အာယုံပေါ်ကနေမပြောက်စေနဲ့ဘေးကိုမပြေးစေနဲ့ဖျားရဲ့ဂုံတွေကိုအောင်ယူပြီးတော့ပွားပေး ပွားပါအရဟံတလုံးကိုကြာကြာနာနာစိတ်ထဲကနေဘယ်စိတ်ကိုဖေးမရောက်ပါစေနဲ့တရားအထုတ်နေတဲ့အချိန်လေးတွင်မှာဟိုအကြောင်းလည်းမတွေးနဲ့ဒီအကြောင်းလည်းမတွေးနဲ့ဒါအကြောင်းသမီးအကြောင်းစွဲရင်တရားပူသွေးဘာမှမတွေးနဲ့တနေ့တနေ့ဒါတွေနဲ့တွေးပြီးတော့ပဲအချိန်ကြီးကုန်နေရတာကိုယ့်ရဲ့စိတ်ကိုဖျားကုန်တော့အာဝနာယူထားအရဟံလူမင်းနာမင်းမြမမင်းပေါင်းတို့ပူတော်ထုကိုခံယူတော်မူတိုက်တော်မြတ်စွာဘုရား ချိန်နေပွားပါစိတ်ကိုဘေးမရောက်ပါစေနဲ့ ဘုရားဖရာရှင်ကိုအာယုံယူထားတဲ့ဖရာရှင်ရဲ့အပေါ်မှာဂုံတော်တွေနဲ့ဆင်ញင်ပြီးတော့သုံးတတ်ပြီးတော့ပွားနေအရဟံလူမင်းနာမင်းမြမမင်းပေါင်းတို့၏ဘူဇောထုကိုခံယူတော်မူလိုက်သောမြတ်စွာဘုရားပွားပြီးအကြိမ်ကြိမ်ပွား အရဟံလူမင်းနာမင်းမြမမင်းပေါင်းတို့၏ပူဇော်ထူးကိုခံယူတော်မူလိုက်သောမြတ်စွာဘုရားနှလုံးအိမ်လေးထဲမှာအေးပြီးကြီးလာအောင်ဒီတခါတည်းကြည်နူးတဲ့စိတ်တွေဝမ်းမြောက်တဲ့စိတ်ပီတိဖြစ်တဲ့စိတ်တွေဖြစ်လာအောင်ဒီပွားပေးပါဘုရားဘုရားရှင်ကိုရမေကြီးကဂုံတော်တွေ အစာဆုံးအဦးဆုံးဖြစ်တဲ့အရဟံဂုဏ်တော်တလုံးကိုယူပြီးတော့သမာဓိလည်းတက်လာသဗ္ဗညုဒရွှေညံတော်သခင်ဖြစ်တော်မူတဲ့မြတ်စွာဘုရားလောကသုံးပါး၌အသာဆုံးအမြတ်ဆုံးဖြစ်တော်မူတဲ့မြတ်စွာဘုရား ကဘာကဘာအသင်္ချေနန္ဒကြာမှဒီလိုဖရာတွေဟာတဆူတဆူပွင့်ပေါ်ရကံကောင်းလို့ဒီကဘာကြီးထဲမှာဖရာငါးစုပွင့်တဲ့ကဘာမှာလားဆုံးရတာအဲ့တော့ဖရာရှင်ကိုရောမြတ်ကြီးရဲ့ဂုဏ်တွေကိုအောင်ယူလိုက်စမ်းပါခဲခဲရင်းရင်းနဲ့ပွင့်ထုံးပေါ်ပေါက်ခဲ့ရတယ်ဖရာရှင်ကိုရောမြတ်ကြီးဖရာတဲ့ဆူတဆူပွင့်ဖို့ဆိုတာလေးတင်ချေကဘာတသိမ့်ပါရမီတွေဖြစ်ရတယ် ဖောက်လှူခဲ့ရတဲ့မျက်စိတွေဟာမင်းတို့ကောင်းငင်မှာရှိတဲ့မိုးကောင်းငင်ကကျဲတွေမင်းတို့မြင်ရတာတွေတဲ့တော့ငါများတယ်တဲ့ငါမျက်စိတွေဖောက်လှူခဲ့ရအသွေးတွေဖောက်လှူခဲ့ရတာပင်လယ်သမုဒ္ဒရာတွေရေထဲလောက်မကများအောင်လှူခဲ့ရတာအဲ့ဒီလောက်အလှူဒန်းနေပါရမီ7ပါးတွေကိုလေးတင်ချေကဘာတသိမ့်ပါရမီဖြစ်ပြီးမှဘုရားဖရာဖြစ်ကိုရောက်တော်မူပါတယ်တဲ့ကြောင့်မို့ဒီလိုဂုံနေနဲ့ပြည့်စုံတော်မူတဲ့ ဘုရားရှင်ကိုရောမြတ်ကြီးရဲ့အရဟံဂုဏ်တော်ကြီးအောင်ယူပြီးတော့ဝါပါအရဟံလူမင်းနာမင်းမြမာမင်းပေါင်းတို့ဤပူဇော်ထူကို ခံယူတော်မူတိုက်သောမြတ်စွာဘုရား ဗုဒ္ဓနုတ္တိကမ္မထံနေပြီးတော့ဥစဉ်တို့ကဲအလုံးဒကာဒကမတွေအာနာပါနဘက်ကိုနည်းနည်းပြောင်းမယ်နာသီဝမှာဝင်တဲ့လေထွက်တဲ့လေအဲ့ဒါအာနာပါနကမ္မထံလို့ခေါ်တယ်ဝင်သက်လေထွက်သက်လေအဲ့ဒီအာနာပါနကမ္မထံကိုမြတ်စွာဘုရားအခုဗောဓိပင်နဲ့ရွှေပလင်အောက်မှာမန္တမင်းကို နိုင်ပြီးတော့ညနေနေမဝင်ခင်မှာစပြီးတော့အာနာပါနကမ္မထံကိုအထုတ်ပါတယ် ဖျားပေးခဲ့တဲ့အာနာပါနကမ္မထန်ကြီးကိုဥစဉ်တို့တရားဓမ္မတွေအခု နာသီဝလေးဝင်ရင်ဝင်တိုင်းသည်ထွက်ရင်ထွက်တိုင်းသည်ဝင်ရင်ဝင်တိုင်းသည်ထွက်ရင်ထွက်တိုင်းသည်တတိထားပြီးကြည်ပါလေလေဝင်တိုင်းသည်ထွက်တိုင်းသည်နာသီဝကိုပြောင်းပြီးတော့ရှုတော့မယ်အာနာပါနကမ္မထန်နေဝိပဿနာပဲကူးသွားတော့မှာမို့ နာဒီဝလေးလေးဝင်တိုင်းသည်ထွက်တိုင်းသည်တတိထားကြည့်ပါစိတ်ကိုဘေးကိုမလွင့်ပါစေနဲ့ဇောတွေတက်လာလို့ရှိရင်အသာလေးစတရားထိုင်တော့အတိုင်းတင်းထရာတောင့်ထရာမရှိဘဲနဲ့အသာလေးပြန်ဖြေချ နာသီဝရဲ့သူ့အတူလေလေတော့ဝင်တဲ့သဘောလေးကံထွက်တဲ့သဘောလေးမှာ ဝင်တိုင်းသည့်ထွက်တိုင်းသည့်တတိတာထားနေပါအဲ့ဒီတတိတစ်ချက်တစ်ချက်ထားနေတဲ့အချိန်မှာအဲ့ဒါမက်ကင်၈ပါးအကျင့်တွေပါနေတယ်သီလမက်ကင်၃ပါးဝင်တိုင်းသည့်ထွက်တိုင်းသည့်တော့အဲ့ဒီထဲမှာတမဝါစာ စကားလည်းဟိုဒီဒီဘာမှမပြောတော့ဘူးစိတ်လေးနဲ့လည်းမပြောတော့ကိုယ့်အနေကိုနှာသီးကဝင်တိုင်းသည့်ထွက်တိုင်းသည့်လေးပဲသိနေတဲ့အခါကျတော့စကားတွေဟိုရောက်ဒီရောက်လည်းမပြောဖြစ်တော့တမာကမ္မန္တတဲ့ဖះနှစ်သက်တဲ့ကောင်းတဲ့အလုပ်ကိုကိုကလုပ်နေတာနော်တမာအာဇီဝတဲ့ဒီလိုတရားဓမ္မနဲ့လုပ်နေတဲ့အချိန်မှာအခု၅ပါးသီလတွေလည်းစောင့်တည်ထားပြီးကိုယ့်ရဲ့တရားအလုပ်ဆိုတာအတ္တမွေးဝမ်းကြောင့်စင်ကြယ်တဲ့အလုပ်တွေပဲကိုအခုလုပ်နေတာ ဒါကြောင့်မို့သီလမက်ကင်နဲ့လည်းအဲ့ဒါပြည့်စုံနေတယ်နော်သီလမက်ကင်အဲ့ဒီသီလမက်ကင်နဲ့ပြည့်စုံပြီးတော့နော်တမာတတိတမာတမာတိနော်တမာဝါယမတဲ့ဝင်တိုင်းသည့်ထွက်တိုင်းသည့်ဝင်တိုင်းသည့်ထွက်တိုင်းသည့်စိတ်လေးကိုဘေးကိုမလွင့်အောင်တတိထားနေတာအဲ့ဒါတမာဝါယမလုံးလာကြိုးစားနေရစိတ်လေးကဓာတ်ဆိုဟိုပြေးလိုက်ဒီပြေးလိုက် ကိုကအဲ့စိတ်လေးမပြေးအောင်လို့ရှုရတာတတိထားနေရတာတာမဝါယမစိတ်လေးကဘေးကိုလွင့်သွားရင်လည်းကိုကရအောင်ပြန်ဆွဲယူရတာနော်အားထုတ်ရကြိုးစား ရှစ်စိတ်ကတော်ပါပြီမထိုင်ညင်မှုဆိုနောက်စိတ်ကတွန်းတင်ရနော်တာမဝါယမလုံးလာကြိုးကို အားထုတ်ရတယ်အဲ့လိုအားထုတ်တဲ့အခါကျတော့တမာတတိတဲ့စိတ်ကလေးကတီးလာ တီးလာတဲ့အခါကျမှတမာတမာတိဆိုတဲ့ဟောတည်ကြည်တဲ့တကယ်တမာတိထိရောက်သွားတယ်အဲ့ဒီလိုနာသီဝဝင်တိုင်းသီးထွက်တိုင်းသီးကနေပြီးတော့အဲ့ဒါသီလမကင်၃ပါးတမာတိမကင်၃ပါးနောက်ပညာကူးသွားတဲ့အခါကျမှတမာဒိဋ္ဌိတမာသင်္ကပ္ပဩဒီခန္ဓာကိုယ်ကြီးကငါ့ကိုမဟုတ်ဘူးငါ့ဥစ္စာမဟုတ်ဘူးဆိုတာအမှန်ကိုမြင်သွားတာအမှန်ကိုသိသွားတာတမာသင်္ကပ္ပအမှန်ပဲသုံးတတ်တော့တာ အော်ငါကိုလို့လည်းမဆွဲတော့ဘူးတာမာဒိဋ္ဌိလို့မယူတော့ဘူးငါကိုမဟုတ်တာကြီးငါဥစ္စာမဟုတ်တာကြီးဆိုတာအမှန်မြင်အမှန်သိသွားတာတာမာသင်္ကပ္ပအဲ့ဒီလိုမဂ်ခင်၈ပါးနဲ့ဝင်တိုင်းသိထွက်တိုင်းသိအချိန်တိုင်းအချိန်တိုင်းမှာအဲ့ဒါမဂ်ခင်၈ပါးအကျင့်ကြီးပါနေပါတယ်ဒါကြောင့်မို့ဝင်လေထွက်လေလေးမှတ်နေတာဘာဟုတ်ပါဘူးလို့စိတ်ကထင်ပါဆိုလို့အဲ့ဒါမဂ်ခင်၈ပါးအကျင့်မြတ်ကြီးကိုကျင့်နေတာတဲ့အဲ့ဒီတည်းမှာ မက်ကင်၈ပါးလည်းပါတယ်ဘိုးစဉ်9ပါးလည်းပါတယ်နော်တတိတမာတိဝိရိယပညာဆိုတာအကုန်ပါတယ်အဲ့ထဲမှာအခုရှုနေရင်းနဲ့တဖြည်းဖြည်းချင်းအဲ့ဒါတမာတိကနေနောက်ပညာတွေကုလိုက်အကုန်ပါသွားမှာလားကြောင့်မို့ဝင်တိုင်းသည့်ထွက်တိုင်းသည့်လေးဟာတာမန်မထင်တဲ့ဘုရားရှင် ကိုတော်မြတ်ကြီးကိုတော်တိုင်းဒီအာနာပါနကမ္မထမ်းကြီးကိုပွားပြီးတော့တပ်ပညုတာရွှေညံတော်ရအောင်လှုပ်ပြသွားတာ ဒီကမ္မထံကိုပေါ့ပေါ့တန်တန်မထင်လိုက်ပါနဲ့တဲ့မြတ်စွာဘုရားတကယ်တတိတမာတိအားကောင်းတဲ့ပုံကိုများအတွက်သာငါပေးတယ်တဲ့ဒီကမ္မထံကြီးကိုဒါမို့မြတ်စွာဘုရားပေးတဲ့အနှစ်သက်ဆုံးဖြစ်တဲ့တရားကိုမိမိတို့လုံနေတာစိတ်ကိုငြိမ်အောင်ထားပြီးနာသီဝါလေးကတ်ထားဝင်တိုင်းသည်ထွက်တိုင်းသည်ဝင်တိုင်းသည်ထွက်တိုင်းသည် ဝင်တိုင်းသိပါထွက်တိုင်းသိပါတတိပဋ္ဌာနေပါတတိမရှိပဲမထွက်ပါသေးနဲ့တတိမရှိပဲမသွားပါသေးနဲ့ဝင်တဲ့လေကိုဝင်တိုင်းသိထွက်တဲ့လေကိုထွက်တိုင်းသိအဲ့ဒီတတိဟာအရေးကြီးဆုံးပဲ တရားနာပြီးတော့တရားလိုက်ထိုင်းနေရင်းနဲ့ခန္ဓာကိုယ်ကြီးမှာတောင့်တဲ့သဘောတင်းတဲ့သဘောပူတဲ့သဘောတွေပေါ်လာတဲ့ပုံကနာသီဝမှာထားတဲ့စိတ်ကမနေတော့ဘူးအဲ့ဒီပဲဆင်ဆင်ပြေးလိုက်မယ်တင်းတာသွားသိလိုက်မယ်ပူတာသွားသိလိုက်မယ်ကြိုက်တာသွားသိလိုက်မယ်ထိုင်နေကြပုံကိုတွေကတော့လောလောဆယ်တန်းပြီးတော့တွေ့သေးမှာမဟုတ်ဘူးအများအားလုံးနေကြပုံကအဲ့တော့ မပေါ်သေးတဲ့ပုဂ္ဂိုလ်အသာလေးနှာသီးဝလေးပဲခဏတတိထားပြီးကတ်ကြည့်နေဓာကြီးလေးပါးတွေပေါ်လာတဲ့ပုဂ္ဂိုလ်ကတင်းသဘောတောင်သဘော ပူသဘောအေးသဘော နာသဘောကျင်သဘောကြိုက်သဘောဆိုသဘောတွေပေါ်ပြလာတာကိုမြင်အောင်ကြည့်ကိုကနေသွားဟဲ့ဆိုပြီးတော့လိုက်ကြည့်ခိုင်းရတာမဟုတ်ပါဘူးသူကနေအောက်ကပေါ်နေပြီဆိုတာနဲ့ကိုစိတ်ကနှာသီးဝထားတဲ့စိတ်ကမနေတော့ဘူးတင်တာသွားသေးတယ်တောင်တာသွားသေးတယ်ပူတာသွားသေးတယ်ကြိုက်တာသွားသေးတယ် အဲ့ဒီတင်းသဘောလေးကိုမြင်အောင်ကြည့်တောင်သဘောလေးပေါ်နေပေါ်တဲ့သဘောလေးကိုသတိလေးထားကြည့်နေတင်းတဲ့သဘောလေးကနေမှာနည်းနည်းလေးတင်းတာများများတင်းလာများများတင်းတာအဆုံးစုံတိတခါတည်းတင်းပြီးတော့မခံမရနိုင်ဖြစ်လာစီစီတက်လာလေ အဲ့တင်းတဲ့သဘောနည်းနည်းလေးတင်းများများလေးတင်းတင်းတင်းတင်းတင်းလာတဲ့သဘောလေးမှာသူသဘောသူပြောင်းပြောင်းပြောင်းပြောင်းနေတာလေးမြင်လာလိမ့်မယ်ပြောင်းလဲပြီးတော့နေတဲ့သဘောလေးရုပ်အစင်လေးကသူ့အတူနည်းနည်းတင်းတာနေများများတင်းတာပြောင်းတယ်တင်းတာနေတောင့်တာပြောင်းတယ်ပူတာနေအေးတာပြောင်းတယ်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 တင်းတာကနေတောက်တာပြောင်းတယ်ပူတာကနေအေးတာပြောင်းတယ်ထုံတာကနေကျင်တာပြောင်းတယ်ပြောင်းလဲနေတဲ့သဘောပြောင်းလဲခြင်းသဘောတွေကိုမြင်အောင်ကြည့်ပူတယ်၊ကြိုက်တယ်၊ထုံတယ်၊ကျင်တယ်လို့တင်ညာမပေးနဲ့အဲ့ဒါလူတိုင်းသိတဲ့အသည့်သိရမှာကညာနဲ့သိရမှာပြောင်းနေတဲ့သဘောတွေမြင်အောင်ကြည့်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 ကြိုက်တာတစ်မျိုးခဲတာတစ်မျိုးအမျိုးမျိုးအမျိုးမျိုးပေါ်ပေါ်ပေါ်ပေါ်ပြနေလိမ့်မယ်တစ်မျိုးပြီးတစ်မျိုးပေါ်ပေါ်ပေါ်ပေါ်ပြီးတော့ပြောင်းပြောင်းပြောင်းပြောင်းနေလိမ့်မယ်အဲ့ဒါကိုညာနဲ့မြင်အောင်ကြည့်အဲ့ဒါညာနဲ့မြင်အောင်ကြည့်အဲ့ဒါရုပ်ရဲ့လက္ခဏာပဲသူသဘောသူဆောင်းနေတာလေးတွေငါသဘောမဟုတ်ဘူးငါအတ္တမဟုတ်ဘူးတဏမာနဒိဋ္ဌိနဲ့ငါကိုငါဟာလို့မစွဲနဲ့သူသဘောသူပြနေတာ သူသဘောသူပြနေဟိုကပြောင်းပြောင်းပြောင်းပြောင်းပြနေသူသဘောအဲ့ဒီတည်းမှာငါသဘောမရှိဘူးငါအတ္တမရှိဘူးငါမရှိဘူးသဘောပဲသူသဘောသူပြောင်းနေတာသူသဘောသူဖောက်ပြန်ပြောင်းလဲနေတဲ့သဘောလေးတွေပဲရုပ်အစဉ်ပြောင်းနေတဲ့သဘောလေးတွေကိုတတိထားကြည့်ဉာဏ်နဲ့မြင်အောင်ကြည့် အောက်ပြန်ပြောင်းလဲနေတဲ့ရုပ်သဘောလေးတွေကြည်ပါများ ကြည်ပါများလားသူရမမြဲတဲ့တမျိုးပြီးတမျိုးပြောင်းနေရတာဒီပြင်လေအဲ့ဒါအနိစ္စဆိုတာအဲ့ဒါပဲတဘာဝရဲ့အနိစ္စမြင်အောင်ကြည့်သူသဘောသူပြောင်းနေတာပြောင်းလဲနေတဲ့သဘောလေးပြောင်းနေတဲ့သဘောလေးဒါလေးကိုမြင်အောင်ကြည့် ငါတင်းတယ်မရှိငါတောက်တယ်မရှိငါဘူးတယ်လို့သွားမလုံးနဲ့ငါဆိုလို့ရှိရင်ဒိဋ္ဌိကပ်ပြီနော်ဒိဋ္ဌိကပ်ပြီအဲ့ဒါငါဆိုရင်တော့ငါဘူးတယ်ငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါမောတယ်ငါကြက်တယ်ငါတစ်တယ်ငါဆို့တယ်ဒေဂနာနီအဲ့ဒီစိတ်ကိုမပြောင်းတတ်ရင်ဒီခန္ဓာကိုယ်ကြီးပေါ်မှာငါနာတယ်ငါကြိုက်တယ်ဆိုပြီးတော့သေကြတယ်တတ္တဝါပဲများတယ်ရုပ်လို့လည်းမသိဘူးနာမ်လို့လည်းမသိဘူးဒါကြောင့်မို့အခုရုပ်ရဲ့လက္ခဏာကိုအထိုင်နဲ့ ဒေဂာနာနီမှာငါဒီလိုရှုရမှာပါလားရုပ်လို့နာလို့သိအောင်ငါကောင်ကငါဒီလိုသုံးသပ်ရမှာပါလားလို့အခုတခါတည်းတထိုင်နေနဲ့အဲ့ဒါအသေးတက်သွားအောင်လို့နော်ဒေဂာနာနီကြရင်ဦးဇင်းတို့ပူတယ်ပူတယ်ကြိုက်တယ်ကြိုက်တယ်ထုံတယ်ထုံတယ်လူတိုင်းသိတယ်ဒီအတိကြီးနဲ့ပဲသေသွားပြီးတော့ဒိဋ္ဌိမီဒေါသမီတွေတောက်ပြီးတော့သေကြရတာများတယ်စိတ်ကိုမပြောင်းတတ်လို့အဲ့ဒါအခုစိတ်ကိုပြောင်းတတ်အောင်လို့အခုတခါတည်းတထိုင်နေဦးဇင်းတို့ဒကာဓမ္မတွေရအောင်ပြောင်းကြည့်ပါ ပူတယ်ဆိုတဲ့သဘောပေါ်မှာသဘောကိုမြင်အောင်ကြည့်ငါပူတယ်ငါကြိုက်တယ်လို့ငါဆိုတာမပါသေးနဲ့ငါမထဲ့နဲ့အဲ့တဲမှာဟိုကပြနေတာသူသဘောပြတင်းတာနေတောင်းတာပြောင်းနေထုံတာနေကျင်တာပြောင်းနေပူတာနေအေးတာပြောင်းနေပြောင်းပြောင်းပြောင်းပြောင်းပြီးဟိုကရုပ်အစဉ်ကပြောင်းပြနေတာအဲ့ဒီထဲမှာသွားပြီးတော့ငါသူတစ်ပါးယောက်ျားမိန်းမကိုကသွားထက် ငါသူတစ်ပါးယောက်ျားမိန်းမသွားထဲတယ်တဏှာမိတွေဒိဋ္ဌိမိဒေါသမိတွေတောက်ရတာကြိုက်တယ်ထုံတယ်မခံနိုင်တော့ဘူးမရတော့ဘူးကဲကြပါအောင်ယူကြပါအောင်ဆိုတေဂာနဏိဒီကြောင့်မို့အဲ့ဒါဒိဋ္ဌိမိဒေါသမိတောက်သေးရတာရှုပါဥဒ္ဓံတို့တော့ညာလေးနဲ့ကြည့်အဘောလေးသူသဘောသူပြောင်းပြောင်းပြောင်းပြောင်းနေတာလေသူသဘောသူပြောင်းတာငါသဘောမဟုတ်ဘူးအာအတမဟုတ်အဲ့ဒီဘောမှာသွားပြီးတော့ဒေါသလည်းမဖြစ်နဲ့တောကလည်းမဖြစ်နဲ့ ဒီယုတ်ကြီးရလို့ဒီဒုက္ခတွေရတာအဲ့ဒါဖြစ်ပြနေတာသင်္ခါရကလည်းမြတ်စွာဘုရားဒုက္ခပဲတဲ့မမြဲတဲ့အနေစသဘောအဲ့သင်္ခါရတွေကမမြဲတဲ့သဘောတပ်ဝေသင်္ခါရအဲ့သင်္ခါရတရားဆိုတာမမြဲဘူးတဲ့တပ်ဝေသင်္ခါရဒုက္ခအဲ့သင်္ခါရတရားတွေကဆင်းရဲတယ်တဲ့ရိုးရိုးဆင်းရဲတာမဟုတ်ဘူးတဲ့ပိလနာတော့တဲ့နာကျင်ခံကနှိမ့်ဆက်ပြီးတော့ကိုပြောင်းနေတာအဲ့ဒါသင်္ခါရဒုက္ခမြောင်ကြည့်တယ်မြတ်စွာဘုရား သဗ္ဗေဓမ္မာနတ္တာအဲ့ဒီအခုရုပ်စင်တွေပြောင်းနေတာကြည်သန်းနဲ့မြဲတာရှိတာအစိုးရသလားမရဘူးဖေရမရရင်အနတ္တကိုမပိုင်လို့တဲ့အဲ့ဒါညာနဲ့ကြည့်ရရုပ်စင်ရပြောင်းလဲပြောင်းလဲပြောင်းလဲနေတဲ့သဘောလေးတွေရုပ်ပြောင်းတိုင်းပြောင်းတိုင်းပြောင်းတိုင်းမှာနာလေးတွေပြောင်းပြောင်းပြောင်းပြောင်းနေတဲ့သဘောတွေရုပ်ကိုယင်မြောင်ကြည့် ရုပ်ကိုမြင်ပြီဆိုရင်တော့နာမမြင်အောင်ကြည့်မယ်တင်းတာပေါ်တော့တင်းတာသွားညှွတ်ပြန်မညှွတ်နဲ့လည်းပြောလို့မရမသိနဲ့လည်းပြောလို့မရပူရာပေါ်ရင်ပူရာသွားညှွတ်ပြန်ကြိုက်တာပေါ်ရင်ကြိုက်တာသွားညှွတ်ပြန်ပြီတဲ့ဩညှွတ်ညွတ်ညွတ်ညွတ်ပြီသူတော်သူဆောင်းနေတာနာငါလည်းသူ့သဘောရုပ်ကလည်းသူ့သဘော ဒီယုံနဲ့ဒီနံဟာသူ့အလုပ်သူလုပ်နေတာပါလားငါအလုပ်မဟုတ်ပါလားအဲ့ဒီထဲမှာသွားပြီးတော့ငါစိတ်လို့ငါကသွားပြီးအယူလွဲတာစိတ်ကတော့သူ့ဟာသူ9မိနစ်တောင်ကိုကငြိမ်အောင်လုပ်ပါလို့လုပ်လို့မရဘူး9မိနစ်မင်းဒီနာနေလို့ပြောလို့လည်းမရဘူးစိတ်ကသူ့အလုပ်သူလုပ်နေတာအဲ့ဒါကိုငါစိတ်လို့သွားပြီးတော့မှတ်လိုက်တော့စိတ်ပေါ်မှာဥပါဒံဆွဲပြန်ပြီ ရုပ်ပေါ်မှာဥပါဒံဆွဲပြန်ပြီဒီရုပ်တွေဒီနာနေရပေါ်မှာဒိဋ္ဌိကဖြစ်ပြန်ပြီငါကိုငါဟာငါဥစ္စာအဲ့ဒါအမှန်ကိုမမြင်လို့အမှန်ကိုမသိလို့အရိယာသူတော်ကောင်းတွေရဲ့တရားကိုနာယူခွင့်မရကြလို့တတန္တရာလုံးကနေပြီးတော့ငါကိုငါဟာငါဥစ္စာငါနာတယ်ငါကြိုက်တယ်ဆိုပြီးတတန္တရာလုံးကနေမှဖြစ်လာခဲ့ကြတာဖះရှင်ကိုရောမြတ်ကြီးပွင့်လို့ ရှင်းသားတို့ဒီခန္ဓာကိုယ်ကြီးဟာမင်းတို့ကိုယ်ပိုင်မဟုတ်ဘူးမင်းတို့ဥစ္စာမဟုတ်ဘူးလို့ဘုရားရှင်ကိုရောင်မြတ်ကြီးဟောလို့တာသိရဝိပဿနာဉာဏ်လေးတစ်ချက်ပွင့်သွားအောင်ဒါဒကမတွေကြိုးစားလိုက်စမ်းပါဒီဘုရားမက်ဖို့မရရင်လည်းနတ်ပြည်တွေရောက်ရင်မက်ဖို့ရနိုင်ပါတယ်ဒီလိုမှမရရင်အခုလိုအနိစ္စဒုက္ခအနတ္တလက္ခဏာကြီး၃ပါးတွေတင်ပြီးတော့ရုပ်တွေနာမ်တွေရဖြစ်ပျက် သင်္ခါရတရားတွေကိုရှုခဲ့တဲ့ပုဂ္ဂိုလ်ကနောင်ဖျားရှင်နေနဲ့တွေ့တဲ့အခါဧကံမုတ်ချကျွတ်တန်းဝင်ရမှာပါစောင့်ကြည့်ပါရုပ်လက္ခဏာမြင်အောင်ကြည့်အဲ့ဒီရုပ်ကိုရုပ်လို့မမြင်ရင်အဲ့ဒီမှာဒုက္ခကိုဒုက္ခမှမသိတော့ဒီခန္ဓာကိုယ်ကြီးခေါင်းကိုခြေလက်ဓာကြီးအဆိုင်ခဲကြီးဒီအတုပါကြီးအပုတ်ကောင်ကြီး နော်ဒါကြီးကိုပဲငါ့ကိုငါဟာငါဥစ္စာလို့ထင်နေတာတကယ်တမ်းကျတော့အခုရေမချိုးမိုးမချိုးပဲနဲ့သေပြီးတော့ဒီတိုင်းလေးတာအဲ့နာပြစ်ထားတာသုံးလေးရမကြဘူးကိုပဲတခါလဲဖူရောင်ပြီးပုတ်ပွားပြီးလောက်တွေတဖောဝါကြလာမယ်ခန္ဓာကြီးအဲ့ဒီပုတ်ရမယ်ခန္ဓာကြီးပွားမယ်ခန္ဓာကြီးပေါ့အဲ့ဒါအခုဒါလေးပါးတွေကဥစည်းပြီးတင်တာတစ်မျိုးတောက်တာတစ်မျိုးပူတာတစ်မျိုးကြိုက်တာတစ်မျိုးပေါ်ပေါ်ပေါ်ပေါ်ပြတယ် သူသဘောသူပေါ်ပြနေတယ်အဲ့ဒီမှာရုပ်တွေရုပ်တွေပြောင်းပြောင်းပြောင်းပြောင်းပြနေတာတွေကိုသွားပြီးတော့အဲ့ဒါငါလို့ငါကိုလို့သွားပြီးတော့ယူလွဲတာအဲ့ဒီအယူလွဲတော့ဒိဋ္ဌိမီတွေဒေါသမီတောက်ရပြီငါနာလာပြီငါကြိုက်လိုက်ပြီငါပူလာပြီရသော်ဖရားတော့ငါမရှိဘူးကိုကတော့ငါငါငါရသော်ဖရားတော့ငါမပိုင်ဘူးကိုကတော့ငါပိုင်တယ်လို့ထင်တယ်အတုပါယူကို သူဘလို့ထင်းနေတာအပုပ်လို့မထင်ဘူးအကောင်းကြီးအရှင်လက်လက်ကြီးအရှင်ဘုရားဘလို့လို့အာတုဘရှုလို့ရမှာတော့ဖေရတချို့တွေကပြောကြသေးနော်ဒီလောက်ပုတ်ပွားနေတဲ့ခန္ဓာကြီးနေတိုင်းရေချိုးပေးတခါတည်းတုတ်တင်ပေးပြုစုပေးလုံနေရလို့ဒါလောက်အပုတ်ပွားခန္ဓာကြီးကိုအဟုတ်ထင်နေတာအတုဘကိုတုဘလို့ထင်နေတာဟိုကအခုကြည့်တဲ့အခါကျတော့မမြဲတဲ့ဟိုက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 ကြာကြာလေးထိုင်ကြည့်လိုက်တဲ့ခါကျတော့မှသိခံပြီးတော့ကြာကြာလေးထိုင်ကြည့်လိုက်မှပေါ်လာတာနော်တင်တာတစ်မျိုး တောင့်တာတစ်မျိုးကြိုက်တာတစ်မျိုးခဲတာတစ်မျိုးနားလာပါပြီကြိုက်လာပါပြီသေခြင်းမာတယ်တောင်မှဖြစ်လာဒါကြောင့်မို့နောက်ဆုံးသေကာနာနီးဒီလိုစိတ်ကိုမပြောင်းတတ်တဲ့ပုံကိုယ်တွေသေကာနာနီးကြော့ငါနာတယ်ငါကြိုက်တယ်လုံးကြပါအောင်ကဲကြပါအောင် နောက်ဆုံးတော့ဆေးထိုးတာတတ်တာပေးပါတော့ဆိုပြီးတော့ဟောတောင်းဆိုလိုက်ရတဲ့အဆင့်ရောက်သွားတာ တောင်းဆိုလိုက်လို့လွတ်သွားမယ်မထင်နဲ့ဒိဋ္ဌိမီဒေါသမီနဲ့သေတော့အပယ်ပြန်ဆင်းသွားအောင်မှာအပယ်လေးပုံရောက်ရင်ဟိုမှာတကောင်နဲ့တကောင်တပ်ဖြတ်နှိမ့်ဆက်လို့ဘယ်သူမှတိုင်လို့မရဘူးဘယ်သူမှတော့လို့မရဘူးဒါကြောင့်မို့အပယ်လေးပုံလွတ်အောင်ရုံးထွက်ဖို့ကြိုးစားဖို့ကဦးဇင်းတို့တရားဓမ္မတွေရဲ့တာဝန်ဒီလိုသာသနာနဲ့ကြုံတော့မှမလွတ်အောင်မှရုံးထွက်မသွားနိုင်ရင်နောက်ဘယ်တော့မှမလွယ်ဘူး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 နာလက္ခဏာကိုဆက်ရှုနိုင်တဲ့ပုဂ္ဂိုလ်ကလည်းရုပ်ပြောင်းတိုင်းပြောင်းတိုင်းမှာပြောင်းပြောင်းပြောင်းပြောင်းသိနေတဲ့နာလေးတွေကိုမြင်အောင်ကြည့်တင်တာပေါ်ရင်တင်တာကိုသွားညှို့လိုက်ပြန်ပြီဘူရာပေါ်ရင်ဘူရာကိုသွားညှို့လိုက်ပြန်ပြီအဲ့ဒါညှို့တဲ့စိတ်လေးကရှေ့ကသူ့အတူသွားညှို့တာကိုကနောက်ကကြည့်လိုက်ရင်အဲ့စိတ်ကလေးတော့တော့ညှို့တာလေးကိုသွားသိတာအဲ့ဒါနောက်ကသိတဲ့စိတ်ကအဲ့ဒါ message လို့ခေါ်တာအဲ့စောတော့မက်ကင်ရှစ်ပါအကျင့်များနဲ့အဲ့ဒါစောင့်ရှုနေလို့သိတာစောင့်မရှုရင်အဲ့ဒါမသိဘူး အဲ့ဒါကြောင့်မို့အဲ့ဒါ message လို့သုံးတာပွားမှုတတိထင်မက္ခသစ္စာပင်ပွားနေရမက္ခသစ္စာပွားများတဲ့အလုပ်ဘာဝေတ္တပပွားများတဲ့အလုပ်ဒုက္ခသစ္စာပိုင်းခြားသိရဩဒီခန္ဓာကြီးကဒုက္ခထုံဒုက္ခခဲကြီးပါလား ငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ပါလားဒီခန္ဓာကြီးကဒုက္ခသစ္စာအမှန်မြင်တော့မှခန္ဓာကြီးမလိုချင်တော့ဒုက္ခသစ္စာအမှန်မမြင်အမှန်မသိလို့ငါကိုငါဟာငါဥစ္စာလို့စွဲလန်းနေတာအဲ့ဒါတဏှာဥပါဒံသမုဒယသစ္စာအခုပွားနေတာရုပ်ရမမြဲတဲ့သဘောတွေနာမ်ရမမြဲတဲ့သဘောတွေပွားများနေတာအဲ့ဒါကမဂ္ဂသစ္စာ ဩရုပ်သဘောကလည်းသူ့သဘောသူဆောင်းနေမမြဲပါလားအစိုးမရပါလားဆင်းရဲကြီးပါလားလို့ညာကနေရှုနေတာအဲ့ဒါမဂ္ဂသစ္စာအဲ့မဂ္ဂသစ္စာနဲ့ပွားများပါများတဲ့အခါကျတော့မှအဲ့ဒီတဏှာသမှုရိယာချုပ်သွားမှအဲ့ဒါဏိဒောဓဒုက္ခငြိမ်းရာနိဗ္ဗာန်ရောက်မယ်သစ္စာလေးပါးမြတ်တရားဆူတောင်းယုံနဲ့မရဘူး အခုလိုကိုယ်တိုင်ကျင့်ရကိုယ်တိုင်ပွားများရအကြိမ်ကြိမ်ပွားနေရခန္ဓာကိုယ်တတိထားပြီးတော့ဒါရှုနေရအဲ့ဒါခန္ဓာကိုယ်အတွင်းကိုဒါရှုတာခန္ဓာကိုယ်အတွင်းမှာတောင်းတဲ့သဘောတွေတင်းတဲ့သဘောတွေအဲ့ဒီသဘောတွေရုပ်သဘောတွေသူ့အနေနဲ့သူပြောင်းပြောင်းပြောင်းပြောင်းသွားနေသလိုပဲအခု နားနဲ့ဥစဉ်ဟောတဲ့အတန်လေးနဲ့တိုက်ကြည့်လိုက်တဲ့အခါကျတော့အဲ့နားကြီးကလည်းရုပ်တတ်ပဲဥစဉ်အခုဟောနေတဲ့အတန်ကလည်းဓာတ်ပဲနော်အဲ့ဒီရုပ်တတ်နှစ်ခုတိုက်လိုက်တာအဲ့တိုက်လိုက်တဲ့အချိန်မှာအဲ့ဒါကြာတိသိပ်ပေါ်တာအဲ့ကြာတိသိပ်ပေါ်တဲ့အဲ့တိုက်လိုက်တဲ့အတန်လေးကလည်းအခု ရှေ့ကပြောတဲ့ဟာအခု နောက်တလုံးအတန်ထွက်လာရင် ရှေ့ဟာတိုက်လိုက်တဲ့အတန်ကမရှိတော့ဘူးအဲ့ဒီ ကြားတဲ့နေရာမှာလည်းအယုတ်စင်တွေကလည်းပြောင်းတာအဲ့ဒါကိုကြားသိစိတ်တွေကလည်းပြောင်းနေတာမြင်တဲ့အမြင်မှာလည်းဒီတိုင်းပဲအစင်းလည်းမြင်လိုက်တယ်မျက်စိနဲ့အစင်းလည်းမြင်လိုက်တယ်မျက်စိအကြည့်ကလည်းယုတ်ဟိုကအစင်းကလည်းယုတ်အဲ့ဒီယုတ်နှစ်ခုကလည်းပြောင်းနေတာအဲ့ဒီယုတ်ပြောင်းတိုင်းပြောင်းတိုင်းမှာမြင်သိစိတ်လေးပေါ်တယ်အဲ့ဒါလေးကလည်းပြောင်းနေတာဩမျက်စိမှာလည်းယုတ်နာနှစ်ပါးမမြဲပါလားနားမှာလည်းပဲဒီယုတ်နဲ့ဒီနားနှာခေါင်းမှာလည်းဩအနတ်နဲ့ဟိုက အခုပြောတဲ့နှာခေါင်းကြည်ဓာတ်ရုပ်နှစ်ခုတိုက်တာတိုက်လို့အဲ့ဒီမှာနန္တိသိတ်လေးပေါ်တာအဲ့ဒီနန္တိသိတ်ကလည်းမမြဲဘူးရုပ်နှစ်ခုတိုက်တာလည်းမမြဲဘူးမမြဲတဲ့အနိစ္စကိုမြင်တယ်။ဩရှာနဲ့အရသာတွေ့ထိတဲ့အခါကျတော့လေဟော တွေ့ထိတဲ့အပေါ်မှာတတိထားကြည့်ရုပ်ရုပ်ချင်းတိုက်တာရှာရဲဟိုကအတွေ့အထိရဲနှစ်ခုအဲ့နှစ်ခုလုံးကလည်းမမြဲဘူးသိနေတဲ့စိတ်ကလည်းမမြဲဘူးဆိုတော့ဩနော် အာယုံ6ပါးတကား6ပေါက်မှာတွေ့တိုင်းတွေ့တိုင်းညင်းသမျှကြားသမျှတွေဟာဘာတစ်ခုမှမမြဲပါလားသူတော်သူဆောင်းနေတာကြားတာလဲကြားပြီးပြက်နန္တာလဲနမ်းပြီးပြက်စားတာလဲစားပြီးပြက်ပူတာလေးပေါ်တယ်ပူတာလေးပေါ်ပြီးပြက်တာပဲအေးတာလေးပေါ်တယ်အေးတာလေးပေါ်ပြီးပြက်တာပဲတွေးတာလေးပေါ်တယ်တွေးသိသိလေးကလည်းတွေးပြီးတာနဲ့ပြက်တာပဲမြင်သမျှကြားသမျှနမ်းသမျှစားသမျှအာယုံ6ပါးတကား6ပေါက်မှာအော်ဘာတစ်ခုမှ မြဲတာမရှိပါလား ဒီခန္ဓာကိုယ်ကြီးဟာအနိစ္စခန္ဓာကြီးပါလားဒီခန္ဓာကိုယ်ကြီးကအမျက်မပြတ်ဒလသဖောက်ပြန်ပြောင်းလဲပြီးတော့ပျက်စီးနေရတဲ့အနိစ္စသဘောပါလားလို့တဘာဝရဲ့အနိစ္စကိုမြင်အောင်ကြည်စမ်းပါအနိစ္စအနိစ္စအနိစ္စပတိတလုံးချအနိစ္စလုံနေရမယ့်ဟာမျိုးမဟုတ်ပါဘူးတဲ့ဉာဏ်နဲ့မြင်အောင်ကြည့်နေရမှာဉာဏ်နဲ့မြင်အောင်ကြည့်နေရမှာ ညာနဲ့မြင်အောင်ကြည့်နေတဲ့အခါကျဩနေဆာသဘောသူသဘောသူပြနေပါလားသူသဘောသူဆောင်းနေပါလားနေဆာရဲ့သဘောသူ့လောက်သူလောက်နေပါလားနေဆာရဲ့သဘောမမြဲတဲ့သဘောလေးသူ့ဟာသူပြနေညာလေးနဲ့ပဲသိလို့ရတယ်အဲ့ဒီပြောင်းလဲနေတဲ့ယုံလေးကလည်းကင်ပြပါဆိုကင်ပြလို့မရဘူးဘလို့ပြောင်းတာတော့ဆိုညာလေးနဲ့ပဲသိလို့ရတယ် ပြောင်းညွတ်ညွတ်နေတဲ့နံလေးကလည်းဒီတိုင်းပဲရှေ့ကစိတ်လေးကသူ့အတူတင်းတာပေါ်တင်းတာသွားညွတ်တာကိုနောက်ကကိုကညံလေးနဲ့တတိလေးနဲ့စောင့်ကြည့်မှသိတာအဲ့ဒါလက်ဆုပ်လက်ကင်ပြပါဆိုဘလို့မှပြလို့မရဘူးပညာခန္ဓာကြီးကတော့ပြလို့ရတာပေါ့ခေါင်းကြီးခြေကြီးကိုကြီးလက်ကြီးပူတယ်တောက်တယ်တင်းတယ်လို့ဒါကြီးကပညာခန္ဓာကြီးကပြောင်းပြလို့ရတာပေါ့ပရမယုံဏတွေကပြလို့မရဘူးရုပ်အစဉ်ပြောင်းနေတဲ့သဘောလေးတွေ ပြောင်းနေတဲ့အဲ့ဒီယုတ်သဘောလေးတွေကသူ့သဘောသူပြောင်းနေတာနည်းနည်းလေးတင်းတင်းသဘောလေးကလေးများများတင်းသဘောလေးပြောင်းသွားပြန်ပြီပူတဲ့သဘောကနေအေးသဘောလေးပြောင်းသွားပြန်ပြီထုံနာကနေကျင်နာပြောင်းသွားပြန်ပြီကြိုက်တာကနေထုံနာကြီးပြန်ပြောင်းလာပြန်ပြီအမျိုးမျိုးပြောင်းပြောင်းပြောင်းပြောင်းနေတာအဲ့ပြောင်းလဲနေတဲ့ရုပ်အစဉ်တွေအခုကြားနေတဲ့ကြားသိသိတွေနာသိသိတွေစားသိသိတွေအဲ့ဒီစိတ်တွေကလည်းပြောင်းနေတာပဲဩရုပ်တွေကလည်းပြောင်း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 အဲ့ဒီပညာမဂ်ကင်တွေဖြစ်လာဖို့ရာအတွက်ဘာဝေတ္တပကိစ္စအကြိမ်ကြိမ်ပွားနေရမယ်စိတ်ကလေးကဘေးကိုရောက်သွားရင်လည်းရောက်မှန်းသိကိုခန္ဓာကိုယ်ပြန်တင်ပြန်တင်ပြီးတော့တင်းတာတောက်တာပူတာအေးတာပြောင်းပြောင်းညှို့နေတာရတာပေါ်ရင်ရတာသွားသည်ရုပ်ကိုရှုမလားနာမ်ကိုရှုမလားတမျိုးမျိုးကိုယ့်အနာကိုရှုနှမျိုးလုံးကိုအကုန်ရှုနိုင်ရင်လည်းရှုအဲ့ဒါနာမရူပပြိစေရဉာဏ်နာနဲ့ရုပ်ကိုပိုင်းခြားပြီးသိတဲ့ဉာဏ်နေ ရူပပရိစ္ဆေဒဉာဏ်ဆိုတာရုပ်ကိုပိုင်းခြားသိတဲ့ဉာဏ်နော်ရုပ်ကိုပိုင်းခြားသိသိနာမ်ကိုပိုင်းခြားသိသိယုံနာနဲ့အကုန်လုံးပိုင်းခြားပြီးတော့မြင်အောင်ကြည့်အဓိကကတော့ဉာဏ်ထဲမှာဩဒီခန္ဓာကိုယ်ကြီးဟာငါကိုယ်ဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးငါဆိုတာမရှိဘူးငါမပိုင်ဘူးအစိုးမရဘူးလို့ညာနဲ့မှာပိုင်ပိုင်ခြားခြားသိအောင်လို့ရှုနေရတာပါ ဦးဇင်းတော်တရားဓမ္မတွေဒါဖះရှင်ကိုတော်မြတ်ကြီးသာသနာနဲ့တွေ့လို့ကြုံလို့အဲ့ဒါရုပ်ကိုယုံမှန်းသိတာနာမ်ကိုနာမ်မှန်းသိတာအဲ့ဒီရုပ်ရုပ်နာရုပ်နာဆိုတာတော့မှမြင်နာရုပ်သိတာနာမ်ဆိုတဲ့အဆင့်လောက်မဟုတ်ဘူးနော်အဲ့ဒီမြင်နာရုပ်သိတာနာမ်ဆိုတာကတော့လူတိုင်းသိတယ်ဒီလိုကြာကြာတရားထိုင်ကြည့်လိုက်တဲ့အခါကျမှအဲ့ဒီမှာရုပ်အစဉ်တွေရဲ့အစအလယ်ဆုံးပြောင်းလဲနေတဲ့သဘောတွေကိုမြင်အောင်အကုန်လိုက်ပြီးတော့ရှုနေတာ။အော်ရုပ်သဘောတွေသူ့သဘောသူ ဆောင်းဆောင်ဆောင်းဆောင်ပြီးပြောင်းနေတယ်မမြဲတဲ့သဘောပါလားဒီယုတ်ကလည်းမမြဲသလိုနာမ်သဘောလေးတွေကသူ့သဘောသူဆောင်းနေတာမမြဲပါလားအော်ဒီယုတ်နဲ့ဒီနာမ်ဟာသူ့သဘောသူဖောက်ပြန်ပြောင်းလဲနေတဲ့သဘောပဲရှိပါလားဉာဏ်နဲ့မြင်အောင်ရှုရတာဉာဏ်နဲ့မြင်အောင်ရှုအဲ့ဒီလိုရှုလိုက်မှဘုရားသာသနာနဲ့တွေ့ရကြုံ납ပြီး ရသော်ဘုရားအဆုံးမတွေကိုမှတည်သွားပြီ။အော်သာသနာတော်နဲ့တွေ့ရကြိုနှက်လိုက်တာဘုရားကိုကျေးဇူးဆက်တဲ့နေရာမှာဒီနေ့ဥဇဏတော်တရားဓမ္မတွေကဝိပဿနာ လောကမှာ အမြတ်ဆုံးဖြစ်တဲ့ကုသိုလ်ကြီးနဲ့ဆက်ခွင့်ရပြီ။တန်တရာကြီးလွတ်အောင်လို့ဘုရားကပေးခဲ့တဲ့ကျင့်စဉ်ကြီးကိုငါတို့ကျင့်ဝင်ရပြီလို့ဝမ်းမြောက်ဝမ်းသာဖြစ်ကြပါ။ရုပ်ရဲ့ပြောင်းနေတဲ့သဘောတွေနာရပြောင်းညွတ်တဲ့သဘောတွေ မြင်ပြီးတော့အနိစ္စရဲ့လက္ခဏာဒုက္ခရဲ့လက္ခဏာအနတ္တလက္ခဏာလက္ခဏာကြီး၃ပါးပွားပြီးတော့အော်ငါကုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်သူသဘောသူဆောင်းတာတွေကိုပုဂ္ဂိုလ်တ attva ငါသူတစ်ပါးယောက်ျားမိန်းမဆိုပြီးတော့ဒီပေါ်မှာတဏှာတွေဖြစ်ကြမာနတွေဖြစ်ကြဒိဋ္ဌိတွေဖြစ်ကြဒေါသတွေဖြစ်ကြတောကတွေဖြစ်ကြဖြစ်နေတာဩအန္ဓဘာလနော်အကန်းနေတဲ့နော် တန်တရာလုံးကနေမှဘုရားရဲ့နဲ့အရိယာတွေရဲ့သူတော်ကောင်းတွေရဲ့အဆုံးအမတွေကိုမရခဲ့ကြလို့ငါကိုလို့စွဲခဲ့တာငါဥစ္စာလို့စွဲခဲ့တာငါလို့စွဲခဲ့တာအခုတော့ဒီနေ့တော့ဩဘုရားရှင်ကိုတော်မြတ်ကြီးအနှစ်သက်ဆုံးဖြစ်တဲ့ဝိပဿနာကုစုတူကြီးနဲ့ငါတို့တော့ပူဇော်ခွင့်ရပြီရုပ်ကိုယုံမှန်သိအောင်နာမ်ကိုနာမ်မှန်သိအောင်ငါတို့ပွားများပြီးတော့ဘုရားကိုပူဇော်မယ်ဆိုတဲ့စိတ်နဲ့အဲ့ဒါပွားများပါပူဇော်ပါစောင့်ကြည့် ခန္ဓာကိုယ်သူကသူတမျိုးမဟုတ်တမျိုးပေါ်ပေါ်ပြနေလိမ့်မယ်တင်တာပေါ်ပြလိုက်တောင်းတာပေါ်ပြလိုက်ပူတာပေါ်ပြလိုက်အေးတာပေါ်ပြလိုက်ပေါ်ပေါ်ပေါ်ပေါ်နေတဲ့သဘောလေးတွေကိုညံနဲ့ကြည့်ရင်လည်းတမျိုးပြီးတမျိုးပြောင်းပြောင်းနေတာဒီညံနဲ့အကုန်မြင်နေလိမ့်မယ်မြင်နေလိမ့်မယ်အဲ့ဒါရုပ်လက္ခဏာပိုင်းခြားသိတဲ့ပုံကိုယ်တွေနာလက္ခဏာကလည်းသူကသူပြောင်းညွတ်ပြောင်းညွတ်ပြောင်းညွတ်ဒီယုံနဲ့ဒီနံဟာသူသဘောသူ ဆောင်းနေတာကို ငါသဘောမဟုတ်ဘူးငါအတ္တမဟုတ်ဘူးငါမဟုတ်ဘူးဆိုတာကိုပိုင်းပိုင်းခြားခြားကြီးဉာဏ်နဲ့မြင်အောင်သိအောင်ရှုပါဒီလိုအခုချိန်မှာသိခံပြီးတော့ရှုတတ်ထားတဲ့ပုံကိုများတေကာနာနီမှာဒီလိုပဲနှလုံးသွင်းရမှာပါဒီယုတ်ကြီးကဖောက်ပြန်မယ်နှိမ့်ဆက်မယ်အဲ့ဒီအချိန်ကျတော့ဒီစိတ်ကလေးကိုရုပ်လို့နာန်လို့ပိုင်းခြားပြီးသိလိုက်ပြီးဟဲ့ဆိုတာနဲ့ရိုင်းနေတဲ့ဥစဉ်တို့တရားတော်မတွေ သေရင်တိုင်းဆိုနတ်ပြည်ပဲတက်မှာပဲဘာလို့လဲဆိုတော့မက်စိတ်တွေနဲ့သေးနေလို့နော်ဟိုရောက်မက်ညံဖုန်ညံနေဖြစ်မှာပဲမက်စိတ်အစဉ်နဲ့သေးတာလောဘနဲ့မသေးဘူးဒေါသနဲ့မသေးဘူးမောဟနဲ့မသေးဘူးအဲ့ဒါမရှုတတ်တဲ့ပုဂ္ဂိုလ်ကငါပူတယ်ငါနာတယ်ငါကြိုက်တယ်ငါ့ကိုကယ်ကြပါအောင်ဆိုသွားပြီအဲ့ဒါဒိဋ္ဌိမီတွေဒေါသမီတွေတောက်ပြီးအဲ့ချိန်ဖြတ်ဆိုသေသွားတော့လောဘနဲ့သေဟောပိတ်တာဘုံဒေါသနဲ့သေငရဲပြီးမောဟနဲ့သေ တလိဆန်ပြေးအဲ့ဒါလောဘတွေဒေါသတွေမောဟတွေကင်းပြီးမသေးတတ်လို့အခုအားကဒါတထိုင်တွင်းမှာဩဒီခန္ဓာကြီးဟာသူ့သဘောသူဆောင်းနေတာငါကုံဆိုတာလည်းမရှိငါဥစ္စာဆိုတာလည်းမရှိငါဆိုတာလည်းမရှိဘူးเนาะမမြဲတဲ့အနိစ္စကိုမြင်တယ်ဆင်းရဲတဲ့ဒုက္ခတွေကိုမြင်တယ်အစိုးမရတဲ့အနတ္တတွေကိုမြင်တယ်ဆိုဟောလက္ခဏာကြီး၃ပါးနဲ့ခန္ဓာကိုယ်ပေါ်မှာအဲ့ဒါဝိပဿနာတင်ရှုပြီးတော့နေတဲ့ပုဂ္ဂိုလ်က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 မမြဲပါလားအစိုးမရပါလားဆင်းရဲခြင်းအမှန်တရားပဲရှိပါလားလို့ဟောဒုက္ခသစ္စာလည်းပိုင်းခြားသည့်အနတ္တလက္ခဏာဉာဏ်တွေလည်းဝင်သွားပြီးအဲ့ဒီအချိန်မျိုးသေမအဲ့ဒါအသေးတတ်တာတဲ့အဲ့ဒါလောဘတွေဒေါသတွေမောဟတွေကင်းပြီးသေးတဲ့နီးတဲ့ဒါကြောင့်မို့မြတ်စွာဘုရားပိုက်ကွန်ထဲမှာမိတဲ့ငှက်တွေချက်သားတို့လွတ်ထွက်ဖို့လွယ်ရလားတဲ့ခိုင်ခန့်တဲ့ကြိုးတွေနဲ့လှုပ်ထားတဲ့မုတ်ဆိုးပိုက်ကွန်ထဲသွားမိရင်မလွယ်ပါဘူးဖေဟာတဲ့အေးမှတ်ထား အခုလောဘဒေါသမောဟဆိုတဲ့ပိုက်ကွန်ကြီးထဲမှာမိထားတဲ့မင်းတို့သုံးသက်တဖုံသားတတ္တဝါတွေပြန်လွတ်ဖို့မလွယ်ဘူးတဲ့ဘာကြောင့်လဲဆိုအဲ့ဒီကြိုးတွေကခိုင်မြဲလွန်းလို့ရောက်မို့အခုအမှန်ကိုမြင်အမှန်ကိုသိပြီးတော့ဦးဇင်းတော်ဒကာဒကမတွေကိုယ်တိုင်ရှုလိုက်တဲ့အခါကျတော့မှဩဒီခန္ဓာကိုယ်ကြီးကငါ့ကိုမဟုတ်ငါ့ဥစ္စာမဟုတ်အခုပူလာတဲ့သဘောတောင့်လာတဲ့သဘောတင်းလာတဲ့အမျိုးမျိုးပြောင်းပြောင်းပြောင်းပြောင်းပြအမျိုးမျိုးပေါ်ပြပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက် အဲ့ဒီပေါ်မှာငါဆိုတဲ့ဒိဋ္ဌိသွားမကတ်စေနဲ့ငါကိုလို့မယူနဲ့ငါဥစ္စာလို့မယူနဲ့ငါလို့မယူနဲ့နော်အဲ့ဒီယာနေမှာတက်တာဘလို့ရအောင်လျှောက်လောက်ရမလဲဆိုတာလောဘတက်တာရလိုမှုတွေနော်လျှောက်ပြီးတော့ကြံတာနော်အဲ့ဒီတော့လောဘတဏှာကိုလည်းအလိုမလိုက်နဲ့တဏှာလောဘကိုလည်းနော်သူ့သဘောသူဆောင်းနေတာငါသဘောမဟုတ်ဘူးနော်ငါအတ္တနဲ့ဘာမှလုပ်လို့မရဘူးသူ့သဘောပဲလို့ ဉာဏ်ကမြောင်ကြိတ်ထားတော့အဲ့ဒါအနတ္တလက္ခဏာဉာဏ်ကြီးဝင်လာအဲ့ဒါအနတ္တသာသနာဆိုတာဒါပဲသူသဘောငါသဘောမဟုတ်ဘူးဆိုတာကိုစင်ញံသုံးတတ်နေတာဒီယောက်ကလည်းသူသဘောဒီနာကလည်းသူသဘောဒီယုံနဲ့ဒီနာနေဟာသူသဘောသူဆောင်းနေတာဒီထဲမှာငါသူတစ်ပါးယောက်ျားမိန်းမဘာမှမရှိပါလားလို့ညံနဲ့မြင်အောင်ကိုကြည်ပြီးတော့ဆင်ញံပြီးသုံးတတ်ပြီးတော့အဲ့ဒီစိတ်ကလေးနဲ့ဒါနောက်ဆုံးတစ်နေ့ဘဝနေကုန်600ရင်ဦးဇင်းတို့ဒကာဓမ္မတွေ ကောင်းရာဘုံသွားပြီသာသနာတော်ကြီးနဲ့တွေ့ကြုံနှပ်ပြီလူဖြစ်အားကြုံနှပ်ပြီဗုဒ္ဓမြတ်စွာသာသနာတော်ကြီးထဲမှာတွေ့ရတဲ့ပုဂ္ဂိုလ်တွေထဲမှာအများဆုံးပုဂ္ဂိုလ်တွေဖြစ်ပြီ။ဘာကြောင့်လဲ။ဒါနာလေးနဲ့ပြီးခဲ့တာမဟုတ်ဘူး။သီလလေးနဲ့ပြီးခဲ့တာမဟုတ်ဘူး။ဝိပဿနာဉာဏ်အဆင့်ထိရုပ်တရားနံတရားတွေကို ပိုင်းခြားပြီးသိတဲ့အဆင့်ထိကိုကိုယ်တိုင် ရှုလာတဲ့ပုဂ္ဂိုလ်ဖြစ်လို့အဲ့ဒါမှအများဆုံးပုဂ္ဂိုလ် ဒေကာနာနီဒီလိုလေးတာချုပ်သွားနော်သူကနဲ့သူခုပြောသလိုပဲကျမ်းမာရေးမကောင်းတဲ့အခါဒုက္ခဝေနာတွေတက်လာကဲပါယူပါလုံနေဩရုပ်ရသူသဘောသူဖောက်ပြန်နေတာနော်သူသဘောသူဆောင်းနေတာငါနဲ့မှမဆိုင်တာငါဥစ္စာမှမဟုတ်တာလို့ခွာလဲခွာထားလဲတက်တာနောက်ဆုံးတကယ်ဒေကာနာနီကျော်အဲ့လိုလေးခွာပြီးတော့ပဲကိုကအဲ့ဒါစိတ်ကလေးကိုပြောင်းပြီးတော့တည်ထားလိုက်ရင်သူကအပယ်လေးပုံလွတ်သွားမှာပဲ ဘာလို့လဲဆိုမက်စိတ်နဲ့သေးတာလေလောဘဒေါသနဲ့သေးတာမဟုတ်မက်စိတ်မက်ကုသိုလ်စိတ်တွေနဲ့သေရတဲ့ဘဝဆိုတာအင်မတန်မှမြင့်မြတ်တယ်အဲ့ဒီလိုအဆင့်တွေရလာအောင်လို့ဦးဇင်းတို့ဒကာဒကမတွေဒီနေ့ကျင့်တဲ့ကျင့်စဉ်ဟာတာမန်မဟုတ်ဘူးယုံနံကိုပိုင်းခြားပြီးတော့သိအောင်လို့ဒီနေ့ကျင့်တာဒီယုံနဲ့ဒီနံတွေဟာ သူသဘောသူ ဆောင်းနေတာပိုင်းခြားပြီးမြင်အောင်ကြည့်တာနာယသဘောကလည်းသူသဘောသူဆောင်းနေတာရုပ်ကလည်းသူသဘောသူဆောင်းနေတာဉာဏ်နဲ့ကိုပိုင်းခြားပြီးတော့မြင်အောင်ကြည့်နေတာအဲ့ဒါမြတ်စွာဘုရားသာသနာမှာဦးဇင်းတို့တရားဓမ္မတွေကံထူးလို့ကျင့်ဝင်ရတာဒီလိုအကျင့်မြတ်မျိုးဒီလိုအတိဒူးမျိုးရအောင် လုပ်နိုင်တယ်ဆိုတော့ဘုံကံကြီးလို့ခန္ဓာကိုယ်ညာစိုက်ကြည့်ပါ သူသဘောသူ ဆောင်းနေတာတွေမြင်အောင်ကြည့်ရုပ်ပြောင်းနေတာနံပြောင်းနေတာတွေကိုမြင်အောင်ကြည့်ဒီရုပ်နဲ့ဒီနံဟာ သူသဘောသူဆောင်းနေတာအဲ့ဒါမှာငါသဘောဆိုတာမရှိဘူးငါအတ္တဆိုတာမရှိဘူးငါဆိုတာမရှိဘူးမြင်အောင်ကြည့်ပါ ကဲအလုံးယောဂီတို့အိန္ဒြေလေးတွေစစ်ထားလိုက်ပါတော့ခါးကြီးတွေတင်းနေတာတွေတောက်နေတာတွေမရှိပါသေးနဲ့စပြီးတရားထိုင်တော့ကအတိုင်းလေးပဲအသာလေးစိတ်ဇောလင်တွေကိုဖြေချလိုက်လျှော့ချလိုက်ပါဖြေချလျှော့ချစိတ်ကိုငြိမ်းအောင်ထားစိတ်ကလေးငြိမ်းပြီးအေးပြီးကြည်ပြီးနေအောင်ထားလိုက်ပါ ငြိမ်အေးပြီးကြည်လင်သွားပြီဆိုဒိဋ္ဌံပါရမီပြည့်ပါပြီလက်ဖြားလေးတွေခြေဖြားလေးတွေကိုေးလိုက်ဆန်းလိုက်ကိုေးလိုက်ဆန်းလိုက်လေ့ကျင့်ခန်းလုပ်ပြီးမှဖြုတ်ပါစိုးကလေးစက်ကလေးသွားပြီးတော့မဖြုတ်ပါနဲ့ကိုေးလိုက်ဆန်းလိုက်ကိုေးလိုက်ဆန်းလိုက်လေ့ကျင့်ခန်းလေးတွေလုပ်ပါလေ့ကျင့်ခန်းလေးတွေလုပ်ပြီးမှအလုံးဖြုတ်လို့ရပါပြီ